ူလိုင်လ21ရက်လွန်ခဲ့တဲ့အပတ်ကဘာအကြောင်းပြောပြီးသားခရယရဏအကြောင်းပြောပြီးသားဒါဖြင့်ဒီနေ့တရားယရဏအကြောင်းတရားတရားကိုကိုးကွယ်ပါတယ်လို့ဆိုတဲ့ခါကျတော့ပါဠိလိုပဲဟာဆိုရဓမ္မံတရဏံကိစ္ဆာမိဒါဆိုတာ ဓမ္မံတရားတော်ကိုတရဏံကိုးကွယ်ရာဟူ၍ကိစ္ဆာမိစိကပါဤတိမှတ်ပါဤဟာပထမဘာနာလဲကိုလိုတယ်လဲဆိုတော့တရားဆိုတဲ့စကားလုံးသို့မဟုတ်ပါဠိစကားဓမ္မဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပေါ့ definition ဒါကိုနားလည်ဖို့မြန်မာစကားတရားကအဲ့ဓမ္မကနေဘယ်လိုဘယ်လိုဖြစ်လာလဲမသိဘူးတရားလို့ ဟိုဓမ္မဆိုတော့ပုံမှာမူလမူလအရင်အမြစ်ကဒရပေါ့အဲဒီဒရကနေပြီးတော့ဒရကနေတရားဖြစ်လာတာလားမပြောတော့ထားပါတော့အဲ့တော့ဓမ္မဆိုတာဘာလဲဆိုရင်ဆောင်းထားတတ်တဲ့သဘောဆောင်းထားတတ်တဲ့အရာကိုဓမ္မလို့ခေါ်တယ်ဆောင်းထားတဲ့ဆိုတာတစ်ခုခုကိုဘာခေါ်မလဲခံထားတာမထားတာမျိုးပေါ့ဟိုးအင်္ဂလိပ်လိုဟိုးလုပ်ထားတာပေါ့အဲ့ဒါအဲ့လိုဆောင်းထားတတ်တဲ့သဘောတရားကိုဓမ္မလို့ခေါ် ဆောင်းထားတယ်ဆိုတော့ဗာလဲဆိုရင်တစုံတစ်ခုမကြအောင်လုပ်တာဟုတ်ပဲဒါဆောင်းထားတယ်ပေါ့ဟုတ်လားလက်နဲ့တစ်ခုခုကိုမထားတယ်ဆိုရင်သူကမကြအောင်လုပ်တာအဲ့လိုမကြအောင်ဆောင်းထားတတ်တဲ့သဘောကိုဓမ္မလို့ဒီလိုခေါ်တယ်အဲ့တော့ဘဒုကိုမကြအောင်ဆောင်းထားတာတော့ဘယ်ထဲမကြအောင်ဆောင်းထားတာတော့ဆိုတော့မိမိကိုကျင့်တဲ့ပုံကိုယ်တွေတတ္တဝါတွေကိုတဲ့အပယ်လေးပါမကြအောင် တန္တရာကိုဆင်းရဲတဲ့မကြအောင်ဆောင်ထားတတ်တဲ့သဘောကိုတရားလို့ခေါ်ဓမ္မလို့ခေါ်တယ်။တရားမကျင့်တဲ့လူတော်တော်တရားကလည်းဘာမှမတတ်နိုင်ဘူးလေ။မဆောင်ထား ဆောင်မထားနိုင်ဘူးဟုတ်လား။တရားကျင့်တဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီကျင့်တဲ့ပုဂ္ဂိုလ်ကိုအပယ်လေးပါးမကြအောင်ကိုဆင်းရဲမကြအောင်ဒါဆောင်ထားနိုင်တယ်။အဲ့လိုသဘောတရားအဲ့လိုသဘောမျိုးကိုတရားလို့ခေါ်တယ်။အဲ့တော့ အပေလေးပါမကြအောင်လို့ဆိုတော့ဆိုတော့သောတာပန်ဖြစ်သွားပြီတရားတွေ့သွားလို့သောတာပန်ဖြစ်သွားပြီဆိုရင်အပေလေးပါမကြတော့ဘူးသိချသွားတယ်တခါတဂရကအနာဂံယဟနာဖြစ်ပြီဆိုရင်လည်းပဲဒီတန္တရာဝဆင်းရဲမှာတဂရကံဖြစ်သွားရင်လည်းနောက်ထပ်ဒီလူပြည်ကိုတခါပဲပြန်လာတော့မယ်အနာဂံဖြစ်သွားပြီဆိုရင်ဒီလူကာမဘုံတို့လုံးဝပြန်မလာတော့ဘူးပြမဘုံပဲဖြစ်တော့မယ်ယဟနာဖြစ်သွားပြီဆိုရင်တော့လုံးဝတန္တရာမရှိတော့ဘူးဆင်းရဲကင်းသွားပြီပေါ့လေ အဲ့ဒီလိုဒီမိမိကိုကျင့်တဲ့ပုံကိုယ်တွေကို အပယ်လေးပါးတို့မကြအောင်တန်တရာဝဆင်းရဲတို့မကြအောင်ချိန်ဆောင်ထားတတ်တဲ့သဘောကိုဓမ္မတရားလို့ဒီလိုခေါ်တာအဲ့ဒီတော့ဒီတရားပေါက်ပြီးသားနော်မက်ဖို့ရပြီးသားပုဂ္ဂိုလ်ကိုဆောင်ထားတယ်ဒီလိုလည်းပဲပြောလို့ရတယ် အဲ့ဒီမက်ဖို့ရအောင်ကျင့်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပုဂ္ဂိုလ်တွေကိုလည်းပဲဒုက္ခဆင်းရဲမကြရအောင် ဆောင်ထားတယ်လို့ဒီလိုလည်းအတိတ်ပဲယူလို့ရတယ်အဲ့တော့တရားဆိုတာဘာလဲဆိုရင်ခုနပြောလို့ပဲအောက်မကြအောင်ဆောင်ထားတဲ့သဘောအဲ့ဒီတရားဘာတွေကိုတရားလို့ခေါ်တာတော့လဲဓမ္မန္တရဏံကိစ္ဆာမိတရားတော်ကိုကိုးကွယ်ပါတယ်လို့ဆိုတော့ဒါဘာဘာကိုတရားလို့ခေါ်တာတော့ စာအုပ်တွေကိုတရားလို့ခေါ်တာလားတရားဟောနော်တရားဆိုပါတယ်ဘုရားဆုံးမတဲ့စကားစာအုပ်နဲ့တူတူပဲဘုရားဆုံးမတဲ့စကားဘုရားရစရှာတာအဲ့တော့တရားလို့ဆိုလိုက်ရင်ဒီမက်လေးပါဖိုလေးပါနိဗ္ဗာန်ပရိယတ်လို့ခေါ်တယ်10မျိုးရှိတယ်နော်ဟို ဘုရားရှိခိုးတဲ့ကြတော့မေတ္တရားဖုံတရားနိဗ္ဗာန်တရားတော်မြတ်ကိုလို့ဆိုတယ်မဟုတ်လားအဲ့တော့မေတ္တရားဆိုတာဆိုတာမှာမက်က၄မျိုးရှိတယ်နော်ဖုံတရားဆိုတာမှာဖုဟာ၄မျိုးရှိတယ်နိဗ္ဗာန်ဆိုတော့အလုံးပေါင်းလိုက်ဘယ်လောက်ရှိလဲ၄၄၁ဆိုတော့9အဲ့ဒီ9ခုကိုလောလောကုတ္တရာတရားလို့ခေါ်တယ်လောကုတ္တရာတရား9ပါးဆိုတာအဲ့ဒီဟာကိုဆိုလို့တယ်မဲ့၄ပါးဖုံ၄ပါးနိဗ္ဗာန်အဲ့ဒီမဲ့၄ပါးဖုံ၄ပါးနိဗ္ဗာန်အပြင် ပရိယတ်လို့ခေါ်တာအခုအခုခင်ဗျပြောရစာအုပ်တွေထဲမှာရှိတဲ့မြတ်စွာဘုရားဟောတော်မူထားတဲ့ Buddha's teachings တွေပေါ့အဲ့ဒါတွေကိုပရိယတ်သင်ယူအပ်တဲ့အတွက်ကြောင့်မို့ပရိယတ်အဲ့ဒီလိုဆိုတော့အလုံးတရားဘယ်နှပါးဖြစ်သွားတော့10ပါးဖြစ်သွားတယ်အေးတရားလို့ဆိုရင်တခါတလေအဲ့ဒီမက်ကိုကြီးဆိုဆိုလို့တယ်ဟုတ်လားတခါတလေလဲမက် ရောဖို့ရောနိဗ္ဗာန်ရောဆိုလို့တယ်တခါတလေလဲဟိုပရိယတ်တရားပေါ့အခုမြတ်စွာဘုရားသင်ကြားထားတဲ့တရား ဒါတွေကိုဆိုလို့လေအဲဒါကိုပထမနားလည်ထားများသောအားဖြင့်တရားလို့ပြောလိုက်ရင်စာအုပ်ကြီးတွေယူစိတ်ကရောက်ရောက်သွားတယ်ဟုတ်လားအဲတော့စာအုပ်သို့တော်ဒီဒီအခုနပြောတဲ့မေတ္တရားဖူလီယနိဗ္ဗာန်တရားတွေကိုလည်းပဲဒီဒီစာအုပ်တွေထဲမှာ describe လုပ်ထားတဲ့ဒီဟောထားတဲ့တရားတွေကဒီထဲမှာရှိတာတော့မှန်တယ်ဒါပေမဲ့လို့တရားလို့ပြောလိုက်ရင်နော်ခုနလိုမေတ္တရားဖူတရားနိဗ္ဗာန်တရိယဒါ10ပါးသောတရားတော်ပြန်လို့အဲ့ဒီလိုအဆိုရှိတယ် အဲတော့မေတ္တရားဆိုတာတရားအားထုတ်လို့တရားပေါက်တဲ့အချိန်မှာဖြစ်ပေါ်တတ်တဲ့သဘောတရားဖြစ်ပေါ်တတ်တဲ့စိတ်စိတ်နဲ့တူတူကဖြစ်တဲ့စေတသိက်အဲ့ဒါကိုမေတ္တရားလို့ခေါ်တယ်။အဲ့ဒီမေတ္တရားဖြစ်တဲ့အချိန်မှာဒီမက်ကမက်စိတ်ကနိဗ္ဗာန်ကိုအာယုံပြုပြီးတော့ဖြစ်တယ်။နိဗ္ဗာန်အာယုံပြုပြီးတော့ဖြစ်ပြီးတော့တခါသူကကိလေသာကို သူဆိုင်ရာကိလေသာကို နောက်ထပ်မဖြစ်ပေါ်လာအောင်ပယ်တတ်နိုင်တယ်။ကိလေသာပယ်နည်းအမျိုးမျိုးရှိတယ်။ခန္ဓာပယ်တာရှိတယ် အကန့်ကြပယ်တာရှိတယ်အပြစ်တပယ်တာရှိတယ်မဲ့နဲ့ပယ်တာကတော့အပြစ်တပယ်တာမဲ့နဲ့ပယ်တဲ့ကိလေသာဘယ်တော့မှဒီပုဂ္ဂိုလ်တဏ္ဍာမှာပြန်မဖြစ်တော့အဲ့ဒီမဲ့ဖြစ်ပြီးတဲ့နောက်ဖိုးကလည်းပဲဇက်တိုက်ဖြစ်တယ်အဲ့ပထမမဲ့ပထမဖိုးဒုတိယမဲ့ဒုတိယဖိုးတတိယမဲ့တတိယဖိုးစတုထမဲ့စတုထဖိုးဆိုပြီးဖြစ်တယ်ဖိုးဆိုတာကဟိုအကျိုးတရားလို့ဆိုလို့လေမဲ့ရဲ့အကျိုးတရားဟိုဖိုးဆိုတာ fruit အဲ့တော့မက်နောက်မှာအဲ့ဒီဖိုးဖိုးစိတ်ကနှစ်ခါသုံးခါဒါဇက်တိုက်ဖြစ်တယ်အဲ့ဒါဖိုးတရားလို့ခေါ်တယ်အဲ့တော့မက်ကကိလေသာပယ်ပြီးတဲ့နောက်ဖိုးကမလုပ်တယ်ဆိုအဲ့ဒီကိလေသာကိုထပ်ပြီးတော့ငြိမ့်နေအောင်ပေါ့လေဟိုပထမတတ်ပြီးတော့မီးကိုနောက်ထပ်ပြန်ထပ်ပြီးတော့မတောက်အောင်ခါလေရေအိုးတွေနဲ့ထပ်ပြီးတော့လောင်းတာမျိုးလို့ဖိုးရဲ့သဘောကအဲ့လိုရှိတယ်ဖိုးကတော့နောက်ထပ်ကိလေသာပယ်တယ်လို့မရှိတော့ဘူးဟုတ်လားမက်ကပယ်ပြီးတဲ့နောက် ဆိုတော့မက်ကပထမရိုက်ချလိုက်တဲ့လူတယောက်ကိုဟုတ်လားအဲဒီလူတော့ကိုနောက်ဖိုကထပ်ပြီးတော့သူဖိထားတဲ့သဘောပေါ့လေနောက်ထပ်မင်းပြန်မထနိုင်အောင်ဆိုတဲ့သဘောမျိုးအဲတော့ဖိုကဟိုစာမတော့ကဒါပฏิပတ်တိလို့ခေါ်တယ်တဖန်ငင်းစီတယ်ပေါ့လေ tranquilize လုပ်တယ်အဲ့ဒီမဲ့ရောဖူရောကသူတို့ဖြစ်တဲ့အခါကျတော့ဘာကိုအာရုံပြုလဲဆိုနိဗ္ဗာန်တရားကိုအာရုံပြုရတယ်နိဗ္ဗာန်တရားကိုအာရုံပြုမှဒါမဲ့ဖူဆိုတာဖြစ်နိဗ္ဗာန်တရားမရှိဘူးဆိုရင်မဲ့ဖူဆိုတာလည်းမပေါ်နိုင်ဘူးသို့မဟုတ်နိဗ္ဗာန်ကိုအာရုံမပြုရရင်မဲ့ဖူဆိုတာလည်းမဖြစ်နိုင်ဘူး အဲဒါကြောင့်မို့မက်မက်တိမက်စိတ်ဖြစ်တယ်ဖို့စိတ်ဖြစ်တယ်ဆိုရင်ဒီမက်ဖို့တို့ကနိဗ္ဗာန်ကိုအာရုံပြုတယ်အဲတော့အဲ့ဒီနိဗ္ဗာန်ကိုလည်းပဲတရားလို့ခေါ်တယ်နိဗ္ဗာန်ကိုအာရုံပြုပြီးတော့မက်ဖို့စိတ်ဖြစ်ရတဲ့အတွက်ကြောင့်မို့နိဗ္ဗာန်ကလည်းတော်ရောတော်နီးဖြင့်တတ္တဝါတွေကိုအပင်ငယ်မကြအောင်ဆောင်ထားတယ်လို့ဆိုရတာပေါ့ဒါကြောင့်မို့တရားတရားနဲ့ပြောလိုက်ရင်ဒီထဲကတခုခုဖြစ်မယ်ဆိုတာဒီစိတ်ထဲကမှတ်ထားရမယ်။နောက်မဲ့တရားဖြစ်မလား၊ဖိုလ်တရားဖြစ်မလား၊နိဗ္ဗာန်ဖြစ်မလား၊ပရိယတရားဖြစ်မလားပေါ့ အဲ့ဒီတရားမှာတရားဂုဏ်တော်ဘယ်နှပါးရှိလားဟမ်6ပါးရှိတယ်နော်တရားဂုဏ်6ပါးရှိတယ်အဲ့အဲ့တရားဂုဏ်6ပါးကိုအဲအသေးစိတ်ဒါပြောပြရမယ် ဘာလို့အဲ့တရားဝင်၆ပါးလားရွတ်စမ်းမတွက်ခါတော့ဘဂဝတာဓမ္မောတန်တိတိကောအာကာလိကောဣဟိပတိကောဩပနေယိကောပိစ္ဆတံဝိရိတကောဝိညုဟိဆိုတာ6မျိုးရှိတယ်နော်အဲ့မှာပထမဆုံးကဘာလို့ဆိုရင်တွက်ခါတော့ဆိုတာပေါ့တွက်ခါတော့ဆိုတာကဘာလဲဆိုတော့ကောင်းစွာဟောကြားတော်မူအပ်တယ်လို့ဒီလိုအသေးပဲရှိတယ်အခုယရဏဂုံကြီးတွေကြမှာလင်္ကာလေးတွေရှိတယ်အဲ့ဒီလင်္ကာလေးတွေပဲကြက်ထားရင်တော့အဲတိတ်ကောင်းတယ် အဲ့တော့ဓမ္မောမေဖို့နိဗ္ဗာန်ဓမ္မခံဟုဆယ်တန်သောတရားတော်မြတ်ကိုတောခါတော့ကြားနာယုံပင်အပူစင်၍ကျင့်လျင်ချမ်းသာကျင့်ပြီးကလေးလွန်စွာငြိမ်းချမ်းနိဗ္ဗာန်နှင့်စခန်းသိမ့်အောင်မှန်းလင့်ရည်ရောကောင်းစွာဟောတော်မူအပ်ပါ၏အဲ့ဒါလေးကြီးကြက်ဆန်နေရင်ကောင်းအဲ့တော့ကောင်းစွာဟောအပ်တယ်ဆိုတာဘာလို့ဆိုလိုတာလဲအတိပ္ပယ်အမျိုးမျိုးယူလို့ရတယ်ဟိုအထခရာတွေမှာအတိပ္ပယ်အမျိုးမျိုးဖွင့်ထားတာရှိနော်အဲ့ဒီထဲကအလွယ်ဆုံး အကောင်းဆုံးတစ်ခုကိုရွေးပြီးတော့လင်္ကာကစီထားတယ်။ဒါမြတ်စွာဘုရားတရားတော်ဆိုတာတဲ့ကျမ်းနာယုံပင်အပူရှင်ကြီးတဲ့ကျမ်းနာရယုံနဲ့ပဲတဲ့ဒီစိတ်ထဲမှာရှိတဲ့ကိလေသာဆိုတဲ့အပူတွေငြိမ့်သွားနိုင်တယ်တဲ့ဒါကဟိုခုနလိုဟိုအပိသက်ပယ်တဲ့အနေမျိုးတော့မဟုတ်ဘူးပေါ့ဟုတ်လားစိတ်ညစ်နေတဲ့ခါမှာဟိုဖရာတရားတော်ကိုအာယုံပြုလိုက်ရတယ်ဖရာတရားတော်ကိုနားလိုက်ရတယ်ဆိုရင်စိတ်ချမ်းသာသွားတယ် ဆိုတော့ပတ္တစာရာတို့ဘုရုတို့ဟုတ်လားအလွန်တောကဖြစ်ပြီးတော့လာတယ်မြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားတရားဟောလိုက်တယ်သူစိတ်ချမ်းသာတော့တယ်အဲ့ဒီလိုမြတ်စွာဘုရားရဲ့တရားတော်ဆိုတာတဲ့ကျမ်းနာရယုံနဲ့ပဲကိလေသာအပုကိုညင်းစေတယ်ချမ်းသာမှုကိုပေးနိုင်တယ်ဒါဟာဘာလဲဆိုရင်တရားတော်ဤအစ၌ကောင်းခြင်းနော်ကောင်းခြင်း၃မျိုးရှိတယ်အစ၌ကောင်းခြင်း အလယ်၌ကောင်းခြင်းအဆုံး၌ကောင်းခြင်းသို့မဟုတ်အစဤကောင်းခြင်းအလယ်ဤကောင်းခြင်းအဆုံးဤကောင်းခြင်းအစဤကောင်းခြင်းဆိုပါလဲဒါပဲတရားစတွေ့တယ်ဆိုပါလဲအာစာဖတ်ရင်လည်းဖတ်တယ်ပေါ့လေအာတရားဟောတာနားရင်လည်းနားတယ်ပေါ့အဲ့တော့ကြားနာယုံနဲ့ပဲဒီဒီစိတ်အနှောင့်အယှက်တရားတွေကိုအပူလို့ခေါ်တာပေါ့လေအဲ့ဒီအပူတွေကိုငြိမ့်စေနိုင်တယ်အဲ့လိုငြိမ့်စေနိုင်တဲ့အတွက်ကြောင့်မို့အစဤကောင်းခြင်းနဲ့လည်းမြတ်စွာဘုရားရဲ့တရားတော်ဟာပြည့်စုံတယ်ဒီလိုဆိုတဲ့နေရာမှာမက်ဖို့နိဗ္ဗာန်ဟော ဟိုဓမ္မခန္ဓာလို့ဆိုတဲ့ပရိယဆိုတဲ့တရားကိုအလုံး10ပါးလုံးကိုဆိုလို့တယ်။ကျမ်းနာယုံပင် အပူစင်၍ကျင့်လျင်ချမ်းသာတဲ့ဒါကအလေဤကောင်းခြင်း။ကျမ်းနာပြီးတော့တရားကိုကျင့်ရင်လည်းပဲကျင့်နေတဲ့ခိုက်တံမှာတဲ့။နော်ချမ်းသာတယ်။မြတ်စွာဘုရားမြတ်စွာဘုရားတရားကိုကျင့်ကြည့်နော် တီလကိုပဲကျင့်ကျင့်တမာတိလုပ်ငန်းကိုပဲကျင့်ကျင့်ဘာကိုပဲကျင့်ကျင့်ကျင့်နေတဲ့အချိန်မှာစိတ်ချမ်းသာမှုရတယ်မေတ္တာလေးပို့ကြည့်စမ်းနော်မေတ္တာပို့နေတဲ့အချိန်မှာကိုယ်စိတ်ချမ်းသာမှုရမလို့လားထို့တူပဲတရားလေးမှတ်နေတယ်သောတပန်တမှတ်တယ်ဖောင်းနာပိန်နာမှတ်တယ်ဆိုရင်လည်းစိတ်ငြိမ်းချမ်းမှုလေးရတယ်နော်တမထဖြစ်တယ်ဝိပဿနာဖြစ်တယ်တမထဝိပဿနာချမ်းသာကိုခံစားရတယ်ပေါ့တပထဆိုတော့လည်းပဲကိလေသာငြိမ်ဝတ်နေတာပေါ့ နော်တမာရီရနေဝိပဿနာကြတော့လည်းပဲယုံနာရဲ့အဖြစ်ပြက်စသည်မြင်ပြီးတော့ဒီလူအာလူတမန်တို့ မခံစားနိုင်တဲ့ချမ်းသာမျိုးနော်ဒါချမ်းသာမျိုးကိုခံစားရတယ်လို့ဓမ္မဆရာပြဟောထားတယ်။ယုံနံတို့ရဲ့အဖြစ်အပျက်ကိုမြင်လာတဲ့ခါကျတော့ဝန်တာတယ်။အဲ့ဒီလိုဝန်တာမှုဟာဟို လူတွေနဲ့မဆိုင်တဲ့ဝန်တန်မှုလို့ဒီလိုမြတ်စွာဘုရားကဟောထားတယ်။အဲ့ဒီလိုချမ်းသာမှုမျိုးကိုဒီကျင့်တဲ့အခါမှာခံစားရတယ်။ဒါကြောင့်မို့ကျင့်လျင်ချမ်းသာခုနလိုပဲဒါနမှုကျင့်လဲဒါနမှုကျင့်တဲ့အခိုင်မှာချမ်းသာနေမှာသီလမှုကျင့်လဲသီလမှုကျင့်တဲ့အခိုင်မှာမိမိမချမ်းသာမှုရနေတာပဲသမထယုပဒနာကျင့်လဲသမထယုပဒနာအလိုက်ကိုမှချမ်းသာမှုအထူးသဖြင့်စိတ်ချမ်းသာမှုဒါရနေတယ်။ဒါကြောင့်မို့ ကျင့်ရင်ချမ်းသာချမ်းသာမှုရတာကအလေဤကောင်းခြင်းအဆုံးဤကောင်းခြင်းကတော့ကျင့်ပြီးကလေးလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့စခန်းတင်အောင်မှန်းလင်ရည်ရွယ်ကောင်းစွာဟောတော်မူအပ်ပါပေ၏ကျင့်ပြီးတဲ့နောက်ဆိုတာကကျင့်လိုက်လို့တရားပေါက်သွားပြီးပြီးယဟန္တာဖြစ်သွားပြီးပြီးဆိုတဲ့နောက်မှာလည်းပဲဖလသမပတ်တို့ဘာလို့ဝင်သားပြီးတော့အကောင်းဆုံးချမ်းသာကိုဒါခံစားရတယ်အဲ့ဒါအဆုံးဤကောင်းခြင်းနော်မကျင့်ခင် ဟိုနားထောင်နားထောင်တဲ့အခိုက်အတန့်မှာလည်းပဲကောင်းတယ်ကျင့်နေတဲ့အလေအခိုက်အတန့်မှာလည်းကောင်းတယ်ကျင့်ပြီးလည်းပဲကောင်းနေတာပဲအဲ့လိုကျင့်ပြီးလို့တရားပေါက်သွားလို့ကိုယ်ကသောတာပန်တက္ကရာအနာဂါယဟနာဖြစ်သွားတဲ့ခါမှာလည်းပဲနိဗ္ဗာန်ချမ်းသာကိုလက်တွေ့ခံစားရတယ်တွေ့ကြုံရတယ်အဲဒါကြောင့်မို့မြတ်စွာဘုရားရဲ့တရားတော်ဟာကောင်းစွာဟောကြားတော်မူအပ်တဲ့တရားတော်ကောင်းစွာဟောကြားတော်မူအပ်တဲ့ဆိုတာမှာအစအိတ်ကောင်းခြင်း ရှိအောင်အလယ်ဤကောင်းခြင်းရှိအောင်အဆုံးဤကောင်းခြင်းရှိအောင်ဟောတော်မူထားတဲ့တရားအစဤကောင်းခြင်းဆိုပါတော့နာယယုံနဲ့ပဲချမ်းသာမှုရအလယ်ဤကောင်းခြင်းဆိုတာကျင့်တဲ့အခါလည်းပဲချမ်းသာမှုရအဆုံးဤကောင်းခြင်းဆိုတာကျင့်ပြီးတဲ့အခါနော်အကျင့်ပေါက်သွားပြီးတဲ့အခါမှာလည်းပဲချမ်းသာမှုရတာအဲ့ဒီလိုအစအလယ်အဆုံးကောင်းခြင်း၃ပါးနဲ့ပြည့်စုံတယ်တဲ့မြတ်စွာဘုရားတရားတော်ဒါပထမဂုံတွက္ခာတတာဂုံလို့ခေါ်တယ်နောက်တစ်ခုကပါတယ်လား ယောဂတော့ဘုကဝတာဓမ္မတန်ဒိဋ္ဌိကောတဲ့နော်တန်ဒိဋ္ဌိကောဆိုတာဘာလဲတဲ့တန်ဒိဋ္ဌိကောမှာဒီလင်္ကာကပြောပြသလောက်ကျင့်တိုင်းပေါက်ရမဲ့ရောက်ဖို့ထိပညာရှိသည့်ညာအရိယာသူတော်စွာတို့သူတကာပြောယုံကြည်သောကြောင့်သဘောချင်းထက်စိကတ်သည်မဟုတ်ပဲကတ်အချင်းချင်းကိုယ်တိုင်လိသိမြင်ထိုက်ပါပေ၏ အချုပ်အနဲ့ကတော့ကိုယ်တိုင်သိမြင်နိုင်တဲ့တရားတဲ့မြတ်စွာဘုရားဟောတော်မူတဲ့တရားဒါပါလဲဆိုရင်မဲ့ဖို့နိဗ္ဗာန်ဒီဒီဒီကိုမျိုးပေါ့နော်မဲ့လေးပါးဖို့လေးပါးနိဗ္ဗာန်ဆိုတဲ့တရားဟာတဲ့ကိုယ်တိုင်သိမြင်နိုင်တဲ့တရားတဲ့သူများပြောတာနဲ့မျက်စိနှိပ်ပြီးတော့ယုံရမဲ့တရားမျိုးမဟုတ်ဘူးလို့ဆိုလိုတယ်ဟောပြသလောက်ကျင့်တိုင်းပေါက်၍မဲ့ရောက်ဖို့တိပညာရှိသည့်များအရိယာသူတော်စွာတို့နော်မြတ်စွာဘုရားဟောတော်မူတဲ့အတိုင်းကျင့်လို့ တရားပေါက်လို့မဲ့ဖို့ရပြီးတဲ့ပုဂ္ဂိုလ်တွေအဲ့ဒီအရိယာပုဂ္ဂိုလ်တွေသူတကာပြောယုံကြည်သောကြောင့်သဘောချင်းထက်ရှိကအပ်တယ်မဟုတ်ပဲသူများကပြောလို့ယုံကြည်ရတာမျိုးမဟုတ်တော့ဘူးတဲ့ကိုယ်တိုင်တွေ့ကြုံလာပြီကိုယ်တိုင်သိမြင်လာပြီအဲ့ဒီလိုသူများပြောနေယုံကြည်ရတာမျိုးမဟုတ်တော့ဘူးကိုယ်တိုင်သိတာနော်အဲ့ဒီလိုတတ်အပ်ချင်းချင်းကိုယ်တိုင်သိမြင်လိုက်ပါပဲကိုယ်တိုင်သိမြင်နိုင်တဲ့တရားတော်တဲ့ဒါကြောင့်မို့မြတ်စွာဘုရားရဲ့တရားတော်မေဖို့နိဗ္ဗာန်တရားတော်ဆိုတာ သူများပြောတယ်ရင်ယုံကြည်နေရမယ့်တရားမျိုးမဟုတ်ဘူးနော်ကိုယ်တိုင်အားထုတ်ပြီးတော့ကိုယ်တိုင်တွေ့နိုင်တဲ့ကိုယ်တိုင်မြင်နိုင်တဲ့ကိုယ်တိုင်မြင်အောင်လှုပ်ထိုက်တဲ့တရားတော်လို့ဒီလိုဆိုလို့တယ်ဒါဟုတန်ဒိဋ္ဌိကနော်တန်ဒိဋ္ဌိကကိုတချို့ကမျက်မှောက်မျက်မျက်မှောက်အကျိုးပေးတယ်လို့အဲ့လိုမဟုတ်မျက်မှောက်အကျိုးပေးတာကိုပြောတာမဟုတ်တန်ဒိဋ္ဌိကစားကိုယ်တိုင်မြင်နိုင်တဲ့တရားလို့ဒီလိုဆိုလို့ ဆိုတော့ကိုယ်တန်တမှာ နော်ကိုယ်စိတ်ထဲမှာအဲလောဘဖြစ်နေတယ်ဒေါသဖြစ်နေတယ်ဒါကိုရှုမှတ်မှုနဲ့မှတ်လိုက်တယ်မှတ်လိုက်တဲ့ခါကျတော့လောဘပျောက်သွားတယ်ဒေါသပျောက်သွားတယ်အဲဒီလိုပျောက်သွားတဲ့ဟာဟာလောဘချုပ်ငင်းချုပ်သွားတာဒေါသချုပ်သွားတာကိုကိုယ်တိုင်မတွေ့ရဘူးလားနော်ကိုကိုယ်တိုင်တွေ့ရတယ်ဒါကဟိုမက်ဖို့အစဉ်တန်းမရောက်သေးဘူးဒါဒါဝိပဿနာအစဉ်တန်းမှာပဲဒီလောက်ကိုကိုယ်တိုင်သိရတယ်အဲမြတ်စွာဘုရားက အာယုံနံသင်္ခါရတရားတွေကအနေစာဒုက္ခအနတ္တမမြဲဘူးနော်ဆေးရဲနဲ့အလိုတို့မလိုက်ဘူးလို့ဟောထားတယ်အဲ့ဒါတွေကိုကိုယ်တိုင်ဝိပဿနာအားထုတ်တဲ့ခါကျတော့ကိုယ်တိုင်သိမြင်လာတယ်သူများကပြောလို့သိရတာမျိုးမဟုတ်တော့ဘူးကိုယ်တိုင်မြင်ပြီးတော့သိတဲ့အတိမျိုးဖြစ်လာတယ်အဲ့ဒီလိုမြတ်စွာဘုရားရဲ့တရားတော်ဆိုတာကိုယ်တိုင်သိမြင်တိုက်တဲ့တရားကိုယ်တိုင်သိမြင်နိုင်တဲ့တရားသူများပြောနဲ့ရမ်းမှန်းပြီးတော့ယုံကြည်ရတဲ့တရားမျိုးမဟုတ်ဘူးတဲ့ နောက်တစ်ခုကတော့ဗါတယ်လားတန်တိဋ္ဌိကောအကာလီကောအေဟိပတိကောအေဟိပတိကောဆိုတာဗါတယ်လားသောတာပတ္တိစသည်ဆင့်တဲ့၄ချက်အပြမတရားတွေရဒါလည်းဟောအကာလီကောပါအေဟိပတိကောနော်တန်တိဋ္ဌိကောအကာလီကောအဲအကာလီကောအဲ့ဒီအကာလီကောကတော့ဒီမှာဟိုယရဏကိုကြီးမှာဆရာတော်က ရေးထားတယ်ဤအကာလိကဂုံတော်ခါတဲ့အဘိဓမ္မာသဘောတရားကို လေ့လာဘူးသူတို့သာကြာကြာနာနာသဘောကျနိုင်ကြရှိသည်အဘိအဘိဓမ္မာမတတ်ရင်ကြာနာသဘောမကျဘူးတဲ့အကာလိကနော်ဆိုတာအကာလိကတရားဆိုတာကမဲ့လေးပါးကိုဆိုတာနော်ခုနမဲ့လေးပါးဖိုလီပါနိဗ္ဗာန်ပရိယလို့10မျိုးရှိတဲ့အ ਨੇ ကဘုရုကွာဆိုတာနော်မဲ့လေးပါးကိုသာဆိုတယ် အဲ့ဒီမဲ့လေးပါးတရားကအာကာလီကောဆိုပါလေ9ရက်9ရက်စသည်တက်ရက်ငန့်လျက်စီဝေးအကျိုးပေးရာ အခါမငဲ့အချမ်းမဲ့ဖိုးအကျိုးကိုလီပေးတော်မူတတ်ပါပေ၏နားလည်ကြလားတိတ်ကြတာဟုတ်ပဲပမာစကားငါးရက်ခုနှစ်ရက်စသည်တည့်ရင်ငါးရက်စီဝေးအကျိုးပေးရအခါမငဲ့ငါးရက်တမှအကျိုးပေးမယ် ခုနှစ်ရက်ကျမှအကျိုးပေးမယ်လို့အဲ့ဒီလိုစောင့်နေတာမဟုတ်ဘူးတဲ့နော်ငတ်နေဆိုတာစောင့်တာပြောရမှာလားနော်ဆိုင်းငတ်နေဆိုတဲ့ကလုံးရှိတယ်အဲအဲ့လို9ရက်ကျမှအကျိုးပေးမယ်9ရက်ကျမှအကျိုးပေးမယ်သို့မဟုတ်10ရက်ကျမှအကျိုးပေးမယ်ဒီလိုစောင့်နေတာမဟုတ်ဘူးတဲ့နော်ငန့်လျက်ရှီဝေးအကျိုးပေးရအခါမငဲ့အကျိုးပေးရအခါကိုစောင့်မနေဘူးမျောမနေဘူးတဲ့အချားမဲ့ဖိုးတဲ့ဆိုမဲ့ပြီးရင်ဖိုးကဇက်တိုက်ဖြစ်တာ哦ဈာမှာဘာမှအချားမရှိဘူးအဲ့တော့မဲ့ကအကြောင်းဖိုးကအကျိုးဒါကြောင့်မို့ အကျိုးပေးရမှာကာလခြားကွယ်ခြင်းမရှိဘူးချက်ချင်းအကျိုးပေးတယ်ဆိုတဲ့အတိတ်ပဲအာကာလီကောဆိုတာဒီအာကာလီကောမှာဟိုခုနပြောတဲ့ဆရာတော်ပြောသလိုပဲဟုတ်လားအပြည့်တော်မှာပတ်တက်တယ်လို့ကဟိုကောင်းကောင်းသဘောမပေါက်တာဘူးပြောတော့အထူးသဖြင့်အနောက်နိုင်ငံလူတွေအများတန်းမှားတဲ့နေရာဒီနေရာကသူတို့က timeless လို့ပြန်တာဟိုအဲ့တော့တရားတော်ကအများတန်းရှိနေတယ်ပေါ့ဟုတ်လား အဲ့လိုသဘောမျိုးတော့သူကပြန်ပြန်သွားတယ်အာကာလီကောဒါမှလို့ဟို traditional interpretation ကဒါမျိုးမဟုတ်ဘူးအာကာလီကောဆိုတာခုနလိုအကျိုးပေးတဲ့အခါမှာဟိုအခါခြားခြားခြင်းမရှိဘူးအခြားအကွယ်မရှိဘူးချက်ချင်းမက်ဖြစ်ရင်ဖိုးကဇက်တိုက်ဖြစ်အဲ့ဒီလိုအကျိုးပေးတာကိုဆိုလိုတယ်ဒါကြောင့်မို့9ရက်9ရက်စသည်တက်ရင်ငန့်လျက်စီ၍အကျိုးပေးရအခါမငယ်အခြားမဲ့ဖိုးအကျိုးကိုလီပေးတော်မူတတ်ပါလေ၏ ဖူဆိုတဲ့အကျိုးကိုချက်ချင်းပေးတတ်တဲ့သဘောတရားဟောကံကံမောင်စကုသိုလ်လို့ခေါ်တဲ့အခုကုသိုလ်ပြုကြတယ်နော်ဒါနပြုတယ်အဲ့ဒီဒါနအကျိုးကချက်ချင်းရတာဟုတ်ကလားမရဘူးနောက်ဆုံးဒိဋ္ဌဓမ္မအကျိုးဆိုတာတောင်မှ ကာလတော့ခြားသေးတာပဲဒီဘုရားနဲ့အကျိုးပေးတယ်ဆိုတာတော့မှနည်းနည်းတော့ခြားသေးတာဒါတည်းလုံးဝအခြားမရှိအကျိုးပေးတဲ့တရားမျိုးမဟုတ်ဘူးနော် ကာမစကုသိုလ်ဇန်ဇန်ဇန်ဇန်ဆိုတဲ့ကုသိုလ်ကလည်းဒီတိုင်းပဲဇန်ရတယ်ဇန်ရဲ့အကျိုးဆိုတာနောက်ဘဝကျမှပြမဘုံမှာသွားဖြစ်တော့ပဋိသင်္ဍေအကျိုးပေးတယ်ကာလအများကြီးချမ်းအဲအဲ့ဒီလိုဒီကာမစကုသိုလ်တို့ရူပစကုသိုလ်တို့အရူပစကုသိုလ်တို့လို့ချပြီးတော့ကာလချပြီးတော့အကျိုးပေးတဲ့တရားမျိုးမဟုတ်ဘူးဒီမတရားကချက်ချင်းအကျိုးပေးတဲ့တရားလို့ဒီလိုဆိုလို့အေးဒါအာကာလိကဂုံဟာအဲ့ဒါနော်အကျိုးပေးရအခါ အခါမငဲ့ဆိုတာအခါကိုမငဲ့ဘူးဆိုအခါကိုမငန့်ဘူးစောင့်မနေဘူးချက်ချင်းကြိုးပေးတယ်။အဲဒါကြောင့်မို့ဟိုအဘိဓမ္မာနားမလဲရင်နည်းနည်းသဘောပေါက်ဖို့ခက်ကြဆိုတာဒါပြောတာအဘိဓမ္မာသဘောအရာပြောကြဆိုဆိုတော့ကိုခုနပြောတဲ့မက်ဖြစ်တဲ့ခါကျတော့မက်ရှိနာလည်းပဲစိတ်ကလေးတွေဖြစ်တယ်ပေါ့ဟုတ်လားစိတ်ကလေးတွေဖြစ်ပြီးတော့နောက်မက်ဆိုတာဖြစ်တယ်အဲ့ဒီမက်ဖြစ်တဲ့အချိန်မှာတရားသူရတယ်ပဲခေါ်ရတာအဲ့ဒီအချိန်မှာမက်ဆိုတဲ့စိတ်ဖြစ်ပြီးတော့အဲ့ဒီမက်ကခုနပြောတဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ကိလေသာပယ်လိုက် မက်ဖြစ်ပြီးဇက်တိုင်ဘာမှမချဘဲနဲ့ဖူဆိုတဲ့စိတ်ကနှစ်ကြိမ်တော်လကောင်းသုံးကြိမ်တော်လကောင်းဖြစ်တယ်။အဲဖြစ်ပြီးရင်ဖြစ်တဲ့ခါလေ तू က तू ကလည်းပဲနိဗ္ဗာန်ကိုအာရုံပြုပြီးတော့ဖြစ်တယ်။အဲတော့မက်ဆိုတာကအကြောင်းဖူဆိုတာကအကျိုးဒါကြောင့်မို့ချက်ချင်းအကျိုးပေးတဲ့တရားဒီလိုဆိုလို့လေ။ဒါအာကာလေးကဒါအင်္ဂလိပ်လိုရေးတာတွေဖတ်ရင်တော့ timeless တွေပါတွေ့တွေ့မယ်အဲ့ဒါအဲ့ဒါတို့တော့မလိုက်မိစေနဲ့။ ဟိုတရားဆိုတာကတော့ timeless ဆိုတာသူ့နည်းနဲ့သူကတော့ဟုတ်တယ်ပေါ့တရားဒီဒီတရားဆိုတာကမြတ်စွာဘုရားက create လုပ်ရတာမဟုတ်ဘူးသူ့ဘာသူရှိနေတာကိုမြတ်စွာဘုရားကဖော်ထုတ်တာ discover လုပ်တာမြတ်စွာဘုရားကသစ္စာလေးပါးဆိုတာမြတ်စွာဘုရားကဖန်ဆင်းရတာမဟုတ်ဘူးအဲ့ဒါမြတ်စွာဘုရားကဟိုဖြစ်အောင်လုပ်တာမဟုတ်ဘူးရှိနေတဲ့သဘောတရားကိုပဲလူတွေမမြင်ဘူးဟိုတစုံတစ်ခုနဲ့ဖုံးကွယ်ထားတာကိုစံပြလိုက်တာမျိုးလို့ဒါကြောင့်မို့တရားဆိုတာကတော့သူ timeless ဆိုတာတော့ဟုတ်တယ် ဒါမှမဟုတ်ဒီအကာလီကောဆိုတဲ့ပုံနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်နားလည်ရမှာကတော့ခုနလို timeless ကိုပြောတာမဟုတ်ဘူးအဲအကျိုးပေးတဲ့အခါမှာအခါမငဲ့ဘူးချက်ချင်းအကျိုးပေးတယ်ဆိုတဲ့အဓိပ္ပာယ်အကာလီကောနောက်တစ်ခုကပါလဲလာခဲ့အေဟိပတိကောခုနကြော်သားတော့မလားအေဟိပတိကောဆိုတော့ဒါကတော့မဲ့ဖို့နိဗ္ဗာန်ကိုးတန်သောတရားတော်မြတ်သည်တဲ့နော်ဒီကြတော့မဲ့ရောဖို့ရောနိဗ္ဗာန်ရော တေဟိပတိကောဝေဟာတက်ထွန်းယူကန်ဇွန်း၌လာဝွန်အလားဗရမယတဖွဲ့စင်ကြယ်ထင်ရှားရှိသည်ညကြောင့်အာရရွှင်လန်းလိုက်တဲ့ဇမ်းပါရှုဇမ်းပါဟုတန်တာခြုံမြဖိတ်ခေါ်ပြဖို့မုတ်ချဧကံအမှန်တင့်လျော်ထိုက်တန်တော်မူပါပေ၏တဲ့ရှင်းရှင်းရတော့လာတဲ့ဇမ်းလာတဲ့ဇမ်းပါကြည့်တဲ့ဇမ်းပါလို့ဒီလိုဖိတ်ခေါ်ပြီးတော့ပြနိုင်တဲ့တရားမျိုးလို့ဆိုလို့ဆိုတော့ဘုန်းကြီးလက်ထက်မှာဘာမှမရှိရင်လာကြည့်တဲ့ဇမ်းပါလို့ ဖိတ်ခေါ်လို့ရမလားမပြောနော်တော့လို့ရှိတဲ့ဟာကကြည့်လို့မကောင်းတဲ့ဟာပေါ့နော်ညစ်ညစ်ပတ်တဲ့ဟာတော့မဟုတ်မလှတဲ့ဟာကြီးဖြစ်နေမယ်ဆိုရင်လာကြည့်လေသမားလို့ခေါ်ပြီးတော့မပြချင်ဘူးပေါ့သူများဟုတ်လားကိုကိုဟိုအယုတ်ဆိုးတာရှိနေသူများမပြချင်ဘူးပေါ့ဟုတ်လားအေးအခုမြတ်စွာဘုရားတရားတော်ကရှိလဲရှိတယ်ကောင်းလဲကောင်းတယ်ဒီဒါကြောင့်မို့လာကြစမ်းမှာလာကြည့်စမ်းမှာလို့ဒီလိုဖိတ်ခေါ်ဖိတ်ခေါ်လို့ဖိတ်ခေါ်ပြီးတော့ဟိုပြနိုင်တဲ့ တရားမျိုးလို့ဆိုလိုတယ်အေဟိဆိုဗမာပါဠိစကားမှာအေဟိဆိုတာကံလာပါလို့ပြောတာနော်ပတ္တိကောမှာပတ္တဆိုတာကစီးပေါ့ဒါကြောင့်မို့အင်္ဂလိပ်ဆိုတော့ come and see လို့ဒီလိုပဲပြန်တယ်อืมလာပြီးတော့ကြည့်လေသားမှာတို့တို့ဟာကဖုံးလွှမ်းထားရတာမျိုးမဟုတ်ဘူးပွင့်ပွင့်လင်းလင်းပဲဘယ်လိုမှမဆိုလာပြီးတော့အာဘာခေါ်မလဲစစ်ဆေးနိုင်တယ်နော်လေ့လာလည်းနဲ့ကြည့်ရှုနိုင်တယ်ဒီလိုဆိုလိုတယ်အဲဒီခါမှာသူကဝေဟာတေတွန်ယူကန်ဆုံးနဲ့လာဝန်အလားဆိုတာတော့ ကောင်းခင်မှာတိမ်စင်ကျဲနေတဲ့လမှာညမှာဒီကလည်းလာပြီးဝန်းကြီးလိုပေါ့လေချင်းချင်းရှားရှားရှိနေတယ်နော်ဗရမယတပွဲလက်ဆက်ရှိဗရမယရှိနေလေဒီဗရမယကိုစင်စင်ကျဲကျဲကောင်းကောင်းမွန်မွန်ဆိုတော့ကထုတ်ပြလို့ရတယ်အဲ့ဒါမျိုးလိုပဲတဲ့နော်တို့တို့မြတ်စွာဘုရားရဲ့တရားတော်ကလာလှည့်စမ်းမှာကြည်လှည့်စမ်းမှာအဲစမ်းလှည့်စမ်းမှာပေါ့လေအဲ့ဒီလိုဖိတ်ခေါ်နိုင်တဲ့တရားမျိုးတဲ့နော်ခုနကသူဆိုတော့ကမြတ်စွာဘုရားကဟောထားတာ တန်တော်ရီစိတ်စင်ကြယ်ဖို့မှာတဲ့တတိပဋ္ဌာန်နီးဟာဒီတနည်းပဲတဲ့ဒီတတိပဋ္ဌာန်နီးဒါလျင်တတ္တဝါတွေစိတ်စင်ကြယ်ဖို့ရဖြစ်တယ်လို့မြတ်စွာဘုရားဟောထားဒီနိုင်ငံလူတွေကအဲ့ဒါကိုမကြိုက်ကြဘူး this is the only way ဆိုတော့မကြိုက်ဟုတ်လားဘာလို့ဆိုတခြားနည်းလည်းရှိအောင်မှာပေါ့သူတို့ကလာတာဆိုတော့အခုဆန်ဖရန်စစ္စကိုလာရင်ဆိုတော့280နဲ့ဝင်မလား1လုံးနဲ့ဝင်မလားမြောက်ဘက်ကလာမလားတော့လေညာတစ်ဆင်းမလားစသည်ပေါ့လေ အဲ့ဒါမျိုးလို့သူတို့ကဒီတဏိကာလို့ this is the only way ဆိုတော့သူကမကြိုက်ဘူးဘုန်းကြီးစာအုပ်ရေးတော့ကအဲဒီဟိုကအဲဒီတာလက်တယ်လို့ကအဲ့ဒါပြန်ပြီးတော့သူကအတွန့်တက်တယ်တခြားနည်းလည်းဖြစ်တင်ပါလေပေါ့လေတော့ငါဒါတော့မလျှော့နိုင်ဘူးကွာဒါငါပြောတာမဟုတ်ဘူးလို့တုံးလားဘုရားပြောတာအဲ့တော့ဘုရားကအဲ့ဒီတုံမှာတော့ကိုဆိုတော့အဲ့ဒီတုံမှာတုံထားတာကဧကာယနာဆိုတော့ကိုတခြားနည်းနဲ့လည်းပဲ interpret လုပ်လို့ရတယ် ဒီနိဒါဟာတခုကြီးသောလမ်းဆိုတဲ့အ내အပြင်တခြားတိတွေကဒီလမ်းဟာတချောင်းနဲ့သွားတဲ့လမ်းဟိုဖွာဟိုဖွာဒီဖွာပြီးတော့သွားတဲ့လမ်းမျိုးမဟုတ်ဘူးလို့ဒီလိုလည်းအတိပဲယူလို့ရဟုတ်လားတခြားနည်းနဲ့လည်းအတိပဲလို့ယူလို့ရဒါပြင်မဲ့လို့ဓမ္မပဒကျတော့မြတ်စွာဘုရားကတိတိရှာရှာကိုဟောဒီနည်းသာရှိတယ်တခြားနည်းမရှိဘူးလို့ကိုအဲ့လိုကိုလားပါဠိလိုဧတဝမေကောနတ်ထင်ညော this only is the way there is no other ပုံပွင့်လင်းလေးကိုမြတ်စွာဘုရားကဟောတာ ဆက်ပါတော့အဲ့လိုဖြစ်တော့အဲ့ဒီဟာအဲ့ဒီဟာကိုကံပြောခြင်းမယ်ဆိုရင် come and see ပေါ့မင်းလာပြီးတော့ကြည့်ခဲ့ပါဟုတ်လားမဟုတ်လား mindfulness is the only way for the purification of minds of beings တတိလေးလွတ်တန်တဲ့တပြန်နဲ့ခေါင်းစိတ်ထက်ပါဝင်လာတာအာဟုတုဝင်မလာဘူးလားနော်တတိလေးရှိနေတဲ့ခါမှာတတိနဲ့ဆင်းထားတော့အာဟုတုမဝင်ဘူးတတိလွတ်တန်တဲ့တပြန်နဲ့လောဘဝင်လာတယ်ဒေါသဝင်လာတယ်မောဟဝင်လာတယ်မာနဝင်လာတယ်ဟုတ်တယ်မဟုတ်လားအဲ့တော့ mindfulness ဒီတတိဟာတခုတည်းသောနိလမ်းပဲဒီနိလမ်းမှာလွဲပြီးတခြားဟာမရှိဘူးဆိုတာတိတ်ထင်ရှားအဲ့ဒီထင်ရှားတာဟာမယုံမင်းတို့လာကြည့်လေကိုယ်တိုင်ကိုယ်တိုင်စန့်ကြည့်လိုက်ဟုတ်လားတရားခံကြည့်လိုက်ရင်လည်းသိတာပဲအဲဟိုတတိလေးနဲ့ကိုမှတ်နေတော့ဒါကိုယ်စိတ်ကလေးကကောင်းတာပဲတတိလွတ်တာနဲ့တပြန်နဲ့ဟိုဟာဝင်လာဒီဟာဝင်လာဖြစ်တော့ဒါဟာတော့တခုတည်းတော့နေပဲဆိုတာလာခဲ့ပါစမ်းလိုက်ပါဒီလိုခေါ်လို့ရတယ်အဲ့တော့မြတ်စွာဘုရားရဲ့တရားတော်ကခုလို့ ကိုယ်တိုင်စမ်းသပ်ခံနိုင်တယ်လို့ဆိုလိုတာပေါ့။လာလဲစမ်းမှာကြည့်လဲစမ်းမှာဟိုဒီလိုမဟုတ်ဘဲနဲ့တခြားဟိုခုနလိုကိုယ်ပိုင်မစမ်းမတတ်ဖဲနဲ့ဆရာပြောတိုင်းယူရတဲ့တရားမျိုးနော်အဲ့ဒါမျိုးမဟုတ်ဘူးလို့ဆိုလိုတယ်။အဲဒီခုနေဟာအမှန်တမ်းပြောရင်အလွန်ကြီးကျယ်တဲ့ခုနေကိုယ်ကဘုရားကမွေးတယ်ဘုရားကဖြစ်လား ဆိုတော့ဒီဟာတွေလည်းရွတ်လာနေတိုင်းရွတ်နေဆိုတော့နားလဲတာလည်းရှိမလဲတာလည်းရှိပါလေဆိုတော့ဒီကုန်းတွေကို take take for granted ပေါ့အဲ့လိုဖြစ်တတ်တယ်တခုတခုစဉ်းစားကြည့်ရင်ဒီကုန်းတွေအလွန်ကြီးကျယ်တဲ့ကုန်းတချို့တချို့တင်တချို့ဟိုဘာသာတွေဘာတွေမှာဒီလိုခေါ်ပြီးတော့ပြောနိုင်လောက်အောင်မရှိဘူးဟုတ်လားလာခဲ့ကြည့်လိုက်သမှာဆိုတာမျိုးမရှိဘူးလက်လက်တွေ့ကြရင်တဲပြီးတော့ဟောမဖြစ်တယ်ဒီတိုင်းပဲအဲဆိုတော့ဘုရားကဟောထားလို့ယုံဆိုတဲ့အသည့်ပဲရှိတယ် အဲ့တော့ဗုဒ္ဓဘာသာမှာကတော့ဟိုဘုရားဟောလို့ယုံရတယ်ရှိတယ်ပေါ့လေယုံတော့ဒါမျိုးလို့ဒါမျိုးတွေကြတော့ကိုကိုယ်တိုင်တွေ့ပြီးတော့အတိနဲ့ဆုံးဖြတ်ပြီးတော့ယုံရတာစာအုပ်ထဲရှိလို့ယုံရတာမဟုတ်ဘူးဆရာကပြောလို့ယုံရတာမဟုတ်ဘူးဟုတ်တယ်မဟုတ်လားတတိလေးလွတ်တယ်နဲ့အကုသိုလ်ဖြစ်တယ်ဆိုတာဒါသူမြတ်တော့မေးနေတာမလို့ကိုယ့်ဘက်ကဒါ self ပါခေါ်တယ် self evidence နော်အေးအဲ့ဒီလို လာလေသမ်းမှာကြည်လေသမ်းမှာလို့သူကခေါ်ပြခေါ်ပြနိုင်တဲ့တရားမျိုးဒါမင်းတို့လာမကြည့်နဲ့ဒါတမျိုးပဲတရားမျိုးလို့ဒီလိုဒီလိုကြောက်နေရတဲ့တရားမျိုးမဟုတ်ဘူးလို့ဆိုလို့လေတချို့ကတော့သူတို့ဟာဒီလိုပွင့်လင်းနေမရှိဘူးသူတို့ထက်ရောက်ပြီးမှလာမကောင်းလည်းမကောင်းမှန်းသိတော့တယ်ကောင်းတယ်လည်းကောင်းမှန်းသိတော့တယ်ဟုတ်တယ်မလားစဝင်တော့ဒီတိုင်းမျက်စိမိတ်ဝင်ရမြတ်စွာဘုရားတရားတော်လေလို့မဟုတ်ဘူးလာခဲ့မင်းလာသေးချာကြည့်စစ်ဆေးလဲပေါ့လေအဲဒီလို ဒါပါပဲအေဟိပတ္တိကောနောက်တစ်ခုကတော့ပါတော့ဩပနေယိကောတဲ့နော်ဩပနေယိကောကတော့မေဖို့နိဗ္ဗာန်ကိုးတန်သောတရားတော်မြတ်သည်တဲ့ဒါလည်းမေဖို့နိဗ္ဗာန်ကိုမျိုးဩပနေယိကောမိမိစိတ်တွင်တစ်ကြိမ်ထင်ကလေးတွင်အပယ်ဝတ်မိကွယ်သည်ဖြင့်ကိုယ်ဝယ်ဝတ်နှောင်ဆံအုပ်ဆောင်ကိုမိလောင်တော်ညမငြိမ်းအားပဲ။ တရားမျက်ရှင်စိတ်ဆွဲထင်အောင်ကျင့်ဆောင်ခြင်းကထိုက်တော်မူပါပေ၏တဲ့နော်ဒါကဘာပြောတာလဲမိမိတဏ္ဍာမှာဖြစ်အောင်ကျင့်တိုက်တယ်မိမိတဏ္ဍာမှာဖြစ်အောင်လှုပ်ထိုက်တဲ့တရားစာရဲဖတ်ပြီးတော့စာရဲတွင်ရှိနေဖို့တရားမဟုတ်ဘူးဟုတ်လားကိုကိုစိတ်ထဲကိုတဏ္ဍာမှာဖြစ်အောင်ဆွဲကျင့်ဆောင်ရမယ်တရားမျိုးလို့ဆိုလိုတယ်ဘယ်လောက်တိအောင်ကျင့်ရမှာလို့ ਨੇ ကိုဝဲဝတ်နှောင်ဆန်ဥရှောင်ကိုမီးလောင်မီးလောင်တော်ညမငိမ့်အပဲတဲ့ကိုဝတ်နေတဲ့အဝတ်မီးလောင်မီးလောင်လဲဆိုပါတော့တဲ့အဲ့ဒါမငိမ့်အဘူးဟုတ်လားတရားပဲကျင့်ရမယ်အဲ့ဒီလောက်သူကျင့်ရမယ်ပေါ့ခေါင်းမီးလောင်နေတဲ့သူမငိမ့်နဲ့တရားပဲကျင့်ပေါ့အဲ့ဒီလောက်ကိုဝဲဝတ်နှောင်ဆန်ဥရှောင်ကိုမီးလောင်တော်ညမငိမ့်အပဲတရားမျက်ရှင်စိတ်ဆွဲထွင်အောင်စိတ်ဆွဲထင်အောင်ကျင့်ဆောင်ခြင်းကထိုက်တော်မူပါပေကုစိတ်ထဲမှာတရားတကယ်ဖြစ်လာအောင် ကျင့်ဆောင်တိုက်တယ်တဲ့နော်မြတ်စွာဘုရားကခေါ်ထားတယ်ရှိပါတယ်အဲကိုလှန်ကြီးနဲ့စူးနေပြီဆိုရင်လှန်လှန်လှန်မဖြုံးနိုင်အောင်တက္ကဒိဋ္ဌိကင်းအောင်အားထုတ်အောင်ဆိုတာရှိတယ်နော်ဒါကြောင့်ဒီလိုလုပ်ရမှာလို့ဆိုရင်တဲ့မိမိစိတ်တွင်တကြိမ်ထင်ကလေးခွင်အပယ်ဝတ်မိတင်ချင်းကလေးခွင်အပယ်ဝမိကွယ်သဖြင့် တစ်ချိန်လောက်နော်မိမိစိတ်မှာတကယ်ဒီတရားဖြစ်လိုက်တယ်ဆိုရင်အပယ်လေးပါဆိုတဲ့ဝတ်မီးကိုမှကင်းသွားပြီတဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့မိမိအဝတ်မီးလောင်နေတောင်းဒါကိုမငြိမ့်မဲနဲ့တရားကိုအာထုတ်ထိုက်တဲ့တရားမျိုးမိမိကောင်းမီးလောင်နေတော့မငြိမ့်မဲနဲ့တရားကိုပဲအာထုတ်ထိုက်တယ်နော်ဒီလိုအာထုတ်ထိုက်တဲ့တရားမျိုးလို့ဒီလိုဆိုလို့တယ်ဩပနေဟိကောတဲ့ဟိုရှင်းတော့လည်းပဲအဲ့ဒီလိုမိမိရဲ့ဒုက္ခကိုအ မမှုပဲနဲ့ပေါ့လေတရားကိုပဲအာထုတ်သွားတဲ့ထုံမြင်တရားကိုအာထုတ်သွားတဲ့ဝတ္ထုတွေလည်းရှိပါတယ်နော်ရှင်းတော့ကဟိုပုဂ္ဂိုလ်တယောက်ကပတ်ထန်ရှိတယ်ပတ်ထန်ရှိတော့နောက်သူကတောထွက်သွားတယ်လေယဟန်ပြူယဟန်ပြူသွားတဲ့ခါကျတော့သူ့ရဲ့မကြီးကဒီဘုန်းကြီးမတော်လူပြန်လူထွက်လာရင်သူ့အမွေပေးနေမှာပဲဆိုပြီးတော့ဓမြတွေကိုအသက်ခိုင်းလိုက်တယ်ဒါခဏဓမြတွေကသွားပြီးတော့အဲ့ဒီဘုန်းကြီးကိုလိုလိုပဲ ရှင်ပြကိုတတ်တော့မပြောတော့နေပေါင်းกว่าတညာလေးဆိုင်ပါလို့ပြောတာတညာလေးဆိုင်ပါဆိုတော့အာမဆိုင်နိုင်ဘူးပေါ့မဟုတ်တဲ့တညာဆိုင်မှာငါအာမခံပြီးပါမယ်ရှင်ပြဘာအာမခံရှိလို့လဲဘုန်းကြီးဖြစ်နေပြီဘာမှလို့ပတ်သံလည်းမရှိပါလည်းမရှိနေဆိုတော့သူကအဲ့ဒီဘုန်းကြီးကခါကြောက်တုံးကြီးတရုံးယူပြီးတော့သူ့ချော်ကိုသူကသူရိုက်ချိုးလိုက်ငါထွက်မပြေးနိုင်ဘူးပေါ့ဒီတညာတွင်မှာဆိုတော့အဲ့လိုဖြစ်ပြီးတော့မှအဲ့ဒီအဲ့ဒီဒုက္ခဝေဒနာကိုသူတရားရှုပြီးတော့ တော့ပြောတဲ့ခါကျတော့မိုးမိုးလင်းတဲ့ခါအာယုံအာယုံတက်တဲ့ခါကျတော့သူယဟန္တာဖြစ်သွားတယ်တဲ့အဲ့ဒီလိုပေါ့လေဒုက္ခကိုအရေးမလို့ဖဲနဲ့ဟုတ်လားမိမိတန်ត្រာမလွတ်မြောက်မှုရအောင်အားထုတ်သွားတယ်အဲအဲ့ဒီလိုအာကောင်းပြီလောင်နေသေးတယ်အောင်ကောင်းပြီလောင်လာမငြိမ့်မနဲ့အားထုတ်လိုက်တဲ့တရားမျိုးတဲ့နော်အခုမီလောင်နေသေးတယ်အောင်အခုမငြိမ့်မနဲ့အားထုတ်လိုက်တဲ့တရားမျိုးအဲ့ဒီလိုအားထုတ်ရင်ကိလေသာငြိမ့်တဲ့ အဖြစ်ကိုဒါရောက်မှာပေါ့လေနောက်တစ်ခုကတော့ဗါလဲနောက်ဆုံးပစ္စတံဝေဒိတဘောဝိညုဟိနော်ဝိညုဟိပုထုဇဏ်နဲ့မတန်တဲ့စွာလေးသစ္စာကိုကောင်းစွာမြင်သည့်ပညာရှိအပေါင်းအရိယာသူတော်ကောင်းတို့ဒီဒီမှာဝိညုပညာရှိဆိုတာအရိယာဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေကိုဆိုလိုတယ်တဲ့အဲ့ဒီပုဂ္ဂိုလ်တွေကပစ္စတံဝေဒိတဘောကိုစီကိုငှလူတန်းရ၍နိဗ္ဗာန်တ္တတမဘာဖြင့်မပြတ်သိပိုင်ခံစားနိုင်ပါပေ၏ ဒါကဘာလဲဆိုတော့ individually ပေါ့နော်ကိုယ်စီကိုယ်ငါခံစားတတ်တယ်သို့မဟုတ်သိတတ်တယ်သိနိုင်တဲ့တရားမျိုးဆိုလိုတာကပါဆိုတော့ဆရာရထားတဲ့တရားကိုတပည့်ကိုခွဲပေးလို့ရလားမရဘူးနော်တပည့်ရထားတဲ့တရားကိုဆရာခွဲပေးလို့ရလားမရဘူးဟာဆရာမဲ့ရသွားပြီတပည့်ကအဲ့ဒီအကျိုးလေးခံစားလို့ရမလားမရဘူး ဒါကြောင့်မိမိအတိအတိနော်ကိုစီကိုမှသိတိုက်တဲ့မျက်မှောက်ပြုတိုက်တဲ့တရားမျိုးမိမိကသူများကိုမျှပေးလို့တော့ရတဲ့တရားမျိုးမဟုတ်ဘူးနီလန့်ကိုတာညွန်ပြနိုင်တယ်ငါတရားကိုလည်းမင်းငါမျှပါမယ်လို့ဒီလိုကတော့လုပ်လို့မရဘူးဒါဘာကြောင့်မရတော့မိမိကိုယ်စိတ်အစိတ်အသီးသီးမှဖြစ်ကြတာ။ကိုယ်စိတ်ထဲမှာလူတယောက်စိတ်မှာဖြစ်နေတဲ့လောဘကိုဟိုတခြားလူတယောက်ကဘယ်လိုလုပ်ပြီးတော့လာယူဆွဲထုတ်သွားလို့ရမလဲ။ तू ကိုယ်တိုင်ကလုံမှတာ तू စိတ်တန်ရှင်းတာ တခြားလူကလှုပ်ပေးလို့ရတာမဟုတ်ဘူးအဲဒါကြောင့်မို့ဒီဒီတရားဟာဒီမိမိတို့စိတ်အတိအတိမှာတိတိုက်တဲ့နော်သို့မဟုတ်ခံစားတိုက်တဲ့မျက်မှောက်ပြုတိုက်တဲ့တရားမျိုးလို့ဒါဒီလိုဆိုလို့လေအဲကြောင့်မို့ဆရာမဲ့ရတာနဲ့ဆိုတော့တပည့်ကတပည့်ကကိလေသာတွေကုန်သွားမယ်မရှိနိုင်ဘူးเนาะတပည့်မဲ့ရတာနဲ့ဆရာကိလေသာကုန်သွားမယ်မရှိနိုင်ဘူးဆရာဆရာမဲ့ရရင်ဆရာကိလေသာကုန်မယ်တပည့်မဲ့ရရင်တပည့်ကိလေသာကုန်မယ်အဲ့ဒီလို မိမိမိမိတို့စိတ်၌အတိအတိသိအပ်တဲ့တရားတဲ့အဲ့တော့ဒါကြောင့်မို့မြတ်စွာဘုရားတရားကမလွယ်ဘူးနော်မလွယ်ဘူးဆိုတော့မင်းတို့အတန်ဒီငါမင်းတို့တော့အားထုတ်ပေးမယ်လို့ဖခင်ဘယ်တော့မှမပြောဘူးဘာသာပြောကြတော့မင်းတို့လှုပ်လှုပ်တင်လှုပ်တတ်တဲ့အားထုတ်မှုကိုမင်းတို့လုပ်ရမယ်ဖះဆိုတာကတော့ညွန်ပြတတ်တာပဲရှိတယ် ငါညွန်ပြတဲ့အတိုင်းမင်းတို့ကျင့်ရင်အဲဒီကိလေသာမှလွတ်တဲ့ဘဝကိုရောက်မယ်ဒီလိုပဲမြတ်စွာဘုရားကဟောတာအဲတော့ငါကမင်းတို့ကိုလှုပ်ပေးမယ်ကျင့်ပေးမယ်မင်းတို့စာငါကျင့်ပေးမယ်အဲမင်းတို့အသားနေငါတောင်းထားလို့ဒီလိုဘုရားမဟောဘူးအဲမင်းတို့ကိုယ့်ကိုလှုပ်ရမှာပဲငါတော့ပါလဲဆရာဆိုတော့ညွန်ပြနေတယ်ပေါ့နီလန်းပေးနေတယ်ဘယ်လိုကျင့်နော်ဘယ်ဟာကိုရှောင်းဘယ်ဟာကိုဆောင်းပေါ်လို့အဲ့ဒီလိုဒါနီလန်းပေးပြီးတော့ဟောပြနိုင်တာပဲရှိတယ် ကိုကိုယ်တိုင်ကျင့်ကြံရမှာကတော့ကိုကိုယ်တိုင်ပဲအဲ့လိုမိမိတို့ကိုယ်မှာအတိအတိသိသွားအောင်ဒါကျင့်ရမှာဘာကြောင့်မြတ်စွာဘုရားကဒီလိုပြောတာလဲဒါမြတ်စွာဘုရားအနေနဲ့ကဒီတဲ့ပူပြီးတော့လုတ်ကိုမပေးနိုင်တော့အကယ်၍ဒါမြတ်စွာဘုရားသူသိထားတဲ့တရားသူ့မဲ့ဖို့ကိုပေးလို့ရရင်မြတ်စွာဘုရားတတ်တော်တယ်အကုန်လုံးပေးပြီးခံတာမြတ်စွာဘုရားဖြစ်အောင်ကျင့်တာကတတ်တော်တွေကတည်မှုကျင့်တာ ခုကပေးလို့ကိုမဖြစ်ဘူးမြတ်စွာဘုရားမှာမြတ်စွာဘုရားထမဘယ်သူမှပေးလို့မဖြစ်တဲ့ဟာဆိုတော့မဖြစ်လို့ကိုဒါမပေးခဲ့တာဖြစ်နေနေနီးကပါလဲနီးလန်းပေးနိုင်တယ်ကျောင်းမှာဆရာတွေလို့ပေါ့ဆရာတွေကတပည့်တွေကိုတင်ပြပေးနိုင်တယ်တပည့်တွေအစဆရာကစာကြက်ပေးလို့လို့ရှိလားအဲ့လိုရှင်တော့သိကောင်းပါဟမ်ဆရာတယောက်စာကြက်လိုက်တပည့်တွေအားလုံးရသွားဟုတ်လားအဲ့လိုမရှိဘူးအဲ့တော့ဆရာကဘာလုပ်လဲသင်တော့ပေးနိုင်တယ်ပေါ့ မင်းတို့စားတော့ငါအကျက်မပေးနိုင်ဘူးချိုးတူပဲမြတ်စွာဘုရားကလည်းမင်းတို့ငါညွန်ကြက်ကြက်ပေးနိုင်တယ်ဘယ်လိုတရားအထုတ်ပြောနိုင်တယ်ဒါမှမဟုတ်မင်းတို့အစားငါကကျင့်မပေးနိုင်ဘူးနော်အတိအတိသိရမယ်တရားမင်းစိတ်ထဲငါဝင်ပြီးတော့သိလို့ရတာမဟုတ်ငါစိတ်ထဲမင်းကဝင်ပြီးတော့သိလို့ရတာမဟုတ်ငါစိတ်ထဲငါသိမယ်မင်းစိတ်ထဲမင်းသိမယ်အဲ့လိုတရားမျိုးတဲ့သစ္စတံဝေရိတဘောဝိညူဟီလို့နော်ဒီလိုဆိုတယ်ဒါကြောင့်မို့အာ အပြင်းထူတဲ့လူနဲ့တော့မဖြစ်ဘူးမြတ်စွာဘုရားတရားတော်ကကိုကိုယ်ရင်ကျင့်ကိုကျင့်ရမယ်ကိုကိုယ်ရင်မကျင့်လို့ကတော့မရဘူးဒါကြောင့်မို့မြတ်စွာဘုရားတရားတော်မှာအခုပြောတဲ့ပင်ဂုံဘဏ္ဍမရှိတော့6ပါးလို့ဆိုနော်တရားတော်ဂုံ6ပါးအဲ့ဒီဟာလေးတော့ကိုကမှတ်မိစေခြင်းတယ်ဟုတ်လားကဲပြန်ပြောကြတာမှာပထမနံပါတ်1တရားတရားဂုံတော့ကဘာလဲတော့တွဲခါတော့ကောင်းစွာဟောကြားတော်မူအပ်တယ်ဆိုတဲ့ဂုံနော်ကောင်းစွာဟောကြားတော်မူအပ်တယ်ဆိုတာ အသေးပဲလေးထပ်ဖွင့်လိုက်မယ်ဆိုရင်ပါတော့အစဤကောင်းခြင်းအလဲဤကောင်းခြင်းအဆိုးဤကောင်းခြင်းနဲ့ပြည့်စုံတယ်အစဤကောင်းခြင်းဆိုပါတော့နားထောင်ယုံနဲ့ပဲချမ်းသာတယ်နော်အလဲဤကောင်းခြင်းဆိုတာကျင့်တဲ့အခါမှာချမ်းသာတယ်အဆိုးဤကောင်းခြင်းဆိုတာကျင့်ပြီးတဲ့အခါမှာလည်းချမ်းသာတယ်ဟုတ်ပြီတော့ခါတော့ပြီးတော့တန်တိဋ္ဌိကောကိုယ်တိုင်မြင်နိုင်တဲ့မြင်ထိုက်တဲ့တရားနော်ကိုယ်တိုင်သိနိုင်တဲ့ကိုယ်တိုင်မြင်နိုင်တဲ့တရားတန်တိဋ္ဌိကော ပြီးတော့အာကာလီကောဆိုတော့ဗါတော့ချက်ချင်းအကျိုးပေးတယ်ပေါ့ရှင်းရှင်းရတော့နော်အချိန်မနှောင်းမဲနဲ့ချက်ချင်းအကျိုးပေးတဲ့တရားချက်ချင်းဆိုတာမိမိအချားမဲ့မှာအကျိုးပေးတဲ့တရားအာကာလီကောနောက်တစ်ခုကဗါတော့အေဟိပတိကောနော်လာသမ်းမှာကြည့်လက်သမ်းမှာလို့ဒီလိုဖိတ်ခွန်နိုင်တဲ့တရားမျိုးအာကိုကမရှိဘဲနဲ့ခေါ်မရှိလို့မခေါ်ဘဲနဲ့တရားမျိုးမဟုတ်ဘူးရှိရနဲ့မလှလို့မခေါ်ဘဲနဲ့တရားမျိုးမဟုတ်ဘူးနော်ရှိတယ်ကောင်းတယ်ဒါကြောင့်မို့လာလက်သမ်းမှာကြည့်လက်သမ်းမှာ အဲ့လိုဖိတ်ခေါ်နိုင်တဲ့တရားမျိုးအေဘတိကောပြီးတော့ဟောဟောပါနေကြီးကောဆိုပါတော့မိမိစိတ်ထဲမှာဖြစ်ပေါ်လာအောင်နော်လှုပ်ထိုက်တဲ့တရားမျိုးဆောင်းတိုက်တဲ့တရားမျိုး ကောင်းပြီးတော့နာတော့မှမငြိမ့်မဲ့နဲ့ဆိုတော့ဒါအေဟိပတိကောအာဟုတ်လေအောပါနေကြီးကောအဲနောက်တစ်ခုကပါတော့ပစ္စတံဝေရိတဘောဝိညုဟိဒီအရိယာပညာရှိတို့ကမိမိတို့စိတ်အတိအတိမှာ သိသိသိတိုက်တဲ့သိတင်သိနိုင်တဲ့တရားမျိုးအဲဒါကြောင့်မို့တရားဒီဒီမြတ်စွာဘုရားတရားတော်ဆိုတာကကိုယ်တိုင်လုံမှကိုရတဲ့တရားမျိုးသူများရှိကအချောင်ကတော့မရဘူးနော်ဆေးလိုပါပဲဟုတ်လားဆေးလည်းပဲကိုစားမှကိုပြောက်မယ်မစားရင်မပြောက်ဘူးဘလောက်ပဲဆေးကကောင်းနေနေစားမှပြောက်ထို့တူပဲမြတ်စွာဘုရားတရားတော်ကလည်းပဲကိုကျင့်မှပဲဒါတော့မြတ်စွာဘုရားအဲဒီတရားတော်ရဲ့အကျိုးကိုရမယ်နော်ကောင်းပြီဒါက တရားတော်ရဲ့ဂုံ6ပါးဒါဒီတရားတော်ဂုံ6ပါးကိုဘုရားဘာသာဝင်တွေအနေနဲ့ကောင်းကောင်းနားလည်ထားတဲ့ဒါမှတခြားတခြားတရားတွေနဲ့တွေ့လာရင်လည်းပဲဒါရှင်လို့ရကောင်းပြီအဲ့ဒီတရားတော်ရဲ့ဂုံ6ပါးသိပြီတော့နော်အဲ့ဒီတရားတွေကပရိယတ်တရားကပြန်ပြီးတော့ကောက်ကြရမှာနော်ပရိယတ် teachings of the buddha ပေါ့လေခုနဆယ်ခုထဲမှာနောက်ဆုံးဟာပရိယတ်မဟုတ်လား အဲ့ဒီမြတ်စွာဘုရားရဲ့တရားတွေဟာတရားတွေကိုဘာလို့ခေါ်တော့ဘယ်လိုဘယ်လိုဘယ်လို classify လုပ်ထားလဲပိဋကသုံးပုံလို့ခေါ်ဟုတ်လားနော်ဟေးပိဋကသုံးပုံတဲ့အဲ့ဒီအဲ့ဒီအကြောင်းလေးနည်းနည်းနားလည်သိချင်မြတ်စွာဘုရားတရားတော်တွေမြတ်စွာဘုရားဟောတော့ကမြတ်စွာဘုရားစာရေးတာမှမဟုတ်ပဲဟုတ်လားဟောတဲ့တရားတွေကိုတပည့်တွေက memorize လုပ်ထားတယ် memorize လုပ်ထားပြီးတော့ပထမသင်္ခါရမှာဒါတွေအကုန်လုံးစုပြီးတော့စစ်ဆေးပြီးတော့ကျင့်ရတဲ့ခါကျတော့သင်္ခါရနာတင်တယ်သင်္ခါရတင်လိုက်တော့အဲ့ဒီသင်္ခါရတင်တဲ့ပွဲမှာမြတ်စွာဘုရားတရားတော်တွေကိုအမျိုးအစားခွဲပြီးတော့တင်လိုက်မြတ်စွာဘုရားဟောတော့ကတော့ဟိုအမျိုးအစားခွဲပြီးဟောတာမဟုတ်ဘူးသူအကြောင်းအားလျော်စွာဟောသွားတယ်နော်အဲ့ဒီတရားတွေကိုမြတ်စွာဘုရားမြတ်စွာပြိဋိဘံပြုပြီးတော့ သင်္ကန်းနာတင်တဲ့ခါကျတော့အမျိုးအစားခွဲလိုက်တယ်။အဲအမျိုးအစားခွဲတဲ့ခွဲရမှာ၃မျိုးခွဲတာတစ်ခု၅မျိုးခွဲတာတစ်ခုဒီဟာနှစ်ခုခွဲအောင်မှတ်ရမယ်။၃မျိုးခွဲတာကိုဗာလဲပိဋက၃ပုံခွဲတယ်လို့ခေါ်တယ်နော်ပိဋက၃ပုံဝိနိပိဋကတဲ့ပထမနံပါတ်၁ကနော်ဒုတိယကဗာတော့တုတ်တံပိဋကတဲ့တတိယကအဘိဓမ္မာပိဋကဆိုတော့ပိဋက၃ပုံအနေနဲ့လည်းပဲခွဲလိုက်တယ် ဝိနိပိတကမှာဘာတွေပါတော့ယဟန်နေယဟန်မိမတွေတာမဏေတွေတာမဏေမိမတွေကျင့်ကြံစရာလိုက်နာစရာစီကံဥပဒေဝိနိနော်အဲအဲ့ဒါတွေခေါ်ထားတယ်ဒါဝိနိပိတကဒါဝိနိပိတကကတော့လူတွေအနေနဲ့လူတွေနဲ့မဆိုင်ဘူးပဲပြောကြပါဆိုနားလဲနားလဲအောင်ဖတ်ချင်တော့ဖတ်ပါလေဒါမှလည်းလူတွေကျင့်ဖို့လည်းမဟုတ်ဘူးနောက်တစ်ခုကတုတ်တံပိတကဆိုတာကတော့လူတွေကိုရောယဟန်တွေကိုရော ဟောတဲ့တရားတွေအများနားလည်နိုင်တဲ့တရားတွေအဲ့ဒီတရားတွေကိုတုတ်တန်လို့ခေါ်တယ်။ဘာတုတ်တွေများသိကြလဲခင်ပြောတာ။ဟမ်ဓမ္မစကြာတုတ်ဆိုတာမသိဘူးလား။အနတ္တလက္ခဏာတုတ်။ဟာမဟာတမယတုတ်။မဟာတတိပဋ္ဌာန်တုတ်စတယ်။အဲအဲ့ဒီလိုဟောထားတဲ့တရားတုတ်တဆိုတဲ့နာမည်နဲ့ဟောထားတယ်။ဒီတရားတွေအများကြီးပဲ။အဲ့ဒါတွေကတော့ ဒါလူတွေအတွက်လည်းတက်တယ်လည်းမဟုတ်ဘူးယဟန်တွေအတွက်တက်တယ်လည်းမဟုတ်ဘူးလူရောယဟန်ရောနာရောပြမာရောအားလုံးဆိုင်တဲ့တရားတုတ်တန်တုတ်တန်ပြီးတကနောက်တစ်ခုကတောင်တတိယကပါတော့အဘိဓမ္မာပြီးတကအဘိဓမ္မာကြတော့ယုတ်နံသဘောတရားကိုအသိစိတ်ခွဲခြားဝေဖန်ပြီးတော့ဟောတဲ့တရားအဘိဓမ္မာကတော့ဟိုဒီတိုင်းကောက်ဖတ်လို့နားလည်နိုင်တဲ့တရားမျိုးမဟုတ်ဘူး ပထမသူ့ရဲ့အခြေခံကိုလောက်ရတယ်အဲ့လိုအခြေခံသိပြီးမှဖတ်လို့နားလဲတယ်ဒီတိုင်းကောက်ဖတ်လို့နားမလဲဘူးဒီရုပ်သဘောတရားနာမ်သဘောတရားတွေပေါ့နော်နာမ်ဆိုလည်းပဲစိတ်တို့စေတသိက်တို့ခွဲခြားပြီးတော့သူတို့ချင်းချင်းဟိုကျေးဇူးပြုတာတွေပါစသဖြင့်ဆက်သွယ်မှုတွေဒါတွေအကုန်လုံးဟောထားတယ်တိတ်ကျယ်ဝန်းတယ်အဲ့ဒါကအဘိဓမ္မာပိတကဆိုပြီးတော့ပိတက၃ပုံရှိတယ်မှတ်မိပြီနော်ဝီနိပိတကရယ် တုတ်တံပိဋကရဲ့အပိဓမ္မာပိဋကရဲ့လို့အဲ့ဒါအခုတို့လွန်ခဲ့တဲ့နှစ်ဘယ်လောက်တော့54ခုနှစ်ကသတ္တသင်္ဃာနာဆိုပြီးတော့ဗမာပြည်မှာသတ္တသင်္ဃာနာတင်တော့စာအုပ်တွေရိုက်လိုက်တဲ့အခါမှာစာအုပ်ပေါင်း40ရှိတယ်ဒီပိဋက3ပုံအဲတအုပ်တအုပ်ကိုဆိုတော့သမဏ40လောက်ဖြန်းမြဒါလေ400 400 400လောက်ဖြန်းမြရှိတယ်နော်အဲစာအုပ်ပေါင်း40ရှိတယ် ဝီနီးက9အုပ်ရှိတယ်အပိဓမ္မာက12အုပ်ရှိတယ်တုတ်တံဘယ်နှုပ်ရှိလဲဟမ်28အုပ်ရှိတယ်နော်အဲအားလုံးအုပ်40ရှိတယ်အဲ့ဒါကပိဋက3ပုံတဲ့အဲ့ဒီပိဋက3ပုံကိုပဲနိကေဆိုပြီးတော့တခါခွဲတာရှိတယ်နိကေ900နိကေ900နဲ့ခွဲလိုက်တဲ့ခါကျတော့ ပထမနံပါတ်1ကဒီဃနိကေဒီဃဆိုတာအရှိလို့ဆိုတော့နိကေဆိုတာကအပေါင်းအစု group ဒီကနိကေဆိုတာဘာလဲဆိုတော့ရှည်တဲ့တုတ်တွေစုထားတာဆာမလား20ပဲ30ပဲရှိမဲ့တုတ်မျိုးပေါ့လေရှည်တဲ့တုတ်တွေစုထားတယ်အဲ့ဒါကိုဒီကနိကေလို့ခေါ်နောက်ဒုတိယကတော့မစ္စည်းမနိကေတဲ့မစ္စည်းမဆိုတာကအလေအလတ်ပေါ့ middle မတိုးမရှိပေါ့လေတုတ်တွေစုထားတယ် အဲ့ဒီဟာမေဇိမနိကေနောက်တစ်ခုကတော့တန်ယုတ်တနိကေတဲ့အဲ့ဒါကတော့ဒုက္ခတူတူတွေတန်ယုတ်တဆိုတဲ့စကားလုံးကပမာလိုပြန်ဖို့ခက်တယ်ဟို miscellaneous လို့ဟာမျိုးပေါ့လေအဲ့ဒီလိုဟိုဒုက္ခတူတူလေးတွေစုထားတာတုတ်တွေအများကြီးပဲအဲ့ဒီနိကေမှာအဲ့ဒါကတန်ယုတ်တနိကေတဲ့ နောက်တစ်ခုကတော့အင်္ဂုတ္တရနိကေတဲ့အင်္ဂုတ္တရဆိုတာကတော့ဘာလဲဆိုတော့အဲ့ဒီနိကေမှာတုတ်တွေကိုစုစုစုစုထားတဲ့ခါမှာအဲ topic တစ်ခုတစ်ခုဟောတဲ့တုတ် topic နှစ်ခုဟောတဲ့တုတ် topic သုံးခုဟောတဲ့တုတ်အဲ့ဒီလိုသွားတော့ဟိုတစ်ခုချင်းတိုးတက်သွားတာပေါ့အဲ့ဒါအင်္ဂုတ္တရဥတ္တရဆိုတာလွန်လွန်လွန်လွန်သွားတာပေါ့အဲ့အဲ့ဒီလိုတုတ်တွေကိုစုထားတယ်ဆိုတော့ဟိုပထမအတွဲမှာ topic တစ်ခုတည်းဟောတဲ့တုတ် ဒုတိယအတွက်မှာ topic နှစ်ခုဟောတဲ့တုတ်စသည်ဖြင့်သွားတယ်အဲ topic 7ခုဟောတဲ့တုတ်တိအောင်ရှိတယ်အဲ့ဒီလိုတုတ်တွေစုထားတာကိုအင်္ဂုတ္တရနိကေလို့ခေါ်တယ်ဘယ်နှခုရှိသားလဲ၄ခုရှိသားနောက်ဆုံးဟာကြတော့ခုတ်တကနိကေလို့ခေါ်တယ်ခုတ်တကဆိုတာတော့အငယ်အသေးလို့ဆိုလို့လေတုတ်တုတ်ခတ်သေးသေးပေါ့လေဒါမလို့တုတ်သေးတယ်ဆိုတာဟိုမိမနိကေပါတဲ့တုတ်တွေလည်းအဲ့ဒီထပ်ပါတာပဲအဲ့လိုစုထားတာကိုခုတ်တကနိကေလို့ခေါ် ရပြီလားနိကေ၅ခုနော်ပါတော့ဒီကနိကေမြစ္စမနိကေတန်ယုဒ္ဒနိကေအင်္ဂုတ္တရနိကေခုတ်တကနိကေဟောဆန်းတာပြောမယ်ခုတ်တကဆိုတာအသေးနော်အငယ်လို့အဓိပ္ပာယ်ရှိတယ်နော် minor minor reading ဆို minor ဆိုတာလို့ပေါ့ဒါပေမဲ့လို့အဲ့ဒီခုတ်တကနိကေထဲမှာခုနဗိတကသုံးပုံနဲ့ဟတ်လိုက်တဲ့ခါကျတော့ဘာတွေပါနေလို့ဆိုတော့ တုတ်တန်တချို့တို့ဘက်ကခုတ်တကနိကေတဲ့ပါတယ်ဝီနည်းတစ်ခုလုံးလည်းခုတ်တကနိကေတဲ့ထည့်ထားတယ်အပိဓမ္မာတစ်ခုလုံးလည်းခုတ်တကနိကေတဲ့ထည့်ထားတယ်အဲ့ဒါဆန်းတယ်ဘာကြောင့်ထည့်တယ်တော့မပြောတော့နော်ခုတ်တကကအသေးဖွဲတာဆိုတော့ပဲဝီနည်းကြီးတစ်ခုလုံးအသေးဖွဲအပိဓမ္မာတစ်ခုလုံးအသေးဖွဲဖြစ်တယ်သို့တော့ခုတ်တကနိကေတဲ့ထည့်ထားတယ်အဲ့ဒါအဲ့ဒါကိုသေးသေးချာချာမှတ်စေချင်တယ်လူတွေကဘယ်လိုထင်းနေကြတယ်လဲဆိုတော့ သုတ်တံပိဋကကိုပိဋကသုံးပုံနဲ့ကသုတ်တံပိဋကကိုဟိုနိကေအဖြစ်၅ခုခွဲထားတယ်လို့ဒီလိုပဲထင်နေကြတယ်ဒီလိုပဲရေးတဲ့လူတွေတွေ့နေရတယ်အင်္ဂလိပ်လိုရေးတဲ့စာအုပ်တွေပါလိမ့်မှာလည်းအဲ့ဒါအမှန်တော့မဟုတ်ဘူးဒီသုတ်တံတစ်ခုတည်းကို နိကေ၅ခုခွဲတာမဟုတ်ဘူးပိဋကသုံးပုံကိုပဲနိကေ၅ခုခွဲတာအဲ့တော့ပထမတနည်းကဘုရားဟောထားတဲ့တရားတွေအလုံးကိုပိဋကသုံးပုံဆိုပြီးတော့ခွဲလိုက်တယ်နောက်တနည်းနဲ့ခွဲလိုက်တဲ့ခါကျတော့နိကေ၅ရလို့ခွဲလိုက်တယ် နောက်ဒီနေ့နဲ့ထားကုန်မယ်ဆိုဓမ္မခန္ဓာ၈တောင်း၄တောင်းစသည်ပေါ့လေအဲ့ဒီလိုလဲခွဲလို့ရတယ်ထားပါလားအဲ့ဒါလေးရအဲ့ဒါကြောင့်မို့ပိဋကနဲ့နိကေကိုအဲ့ဒီလိုကွဲကွဲပြားပြားနားလည်သိခြင်းတယ်နော်တိတ်တော့အရေးမကြီးပါဘူးလူတွေနားမလည်လို့ဒါမှမဟုတ်နားလည်ထားရင်ကောင်းတယ်ဒါသိထားရင်ကောင်းတယ်အဲ့တော့နိကေ9ရက်ခွဲတာဟာသုတ်တံပိဋကကိုထပ်ခွဲတာမဟုတ်ဘူး it is not a subdivision of သုတ်တံပိဋကဒီနိကေနဲ့ခွဲတာဟာသူကတီးကြ division တစ်ခုနားလည်ပြီမလားနော် မြတ်စွာဘုရားတရားတော်ကို၃မျိုးလောက်ခွဲလို့ရတယ်၅မျိုးလောက်ခွဲလို့ရတယ်အဲ့ဒီသဘောမျိုးပေါ့၃မျိုးတွေကတစ်ခုကိုမှ၅မျိုးထပ်ခွဲတာမဟုတ်နော်အေးအဲ့တော့ခုနဒီကနိကေမြေဇိမနိကေတန်ယုဒနိကေအင်္ဂုဒ္ဒနိကေခௌဒကနိကေခௌဒကဆိုပြီးတော့ခௌဒကကပိုတော်များနေတဲ့တစားဟုတ်တယ်နော်အေးဒီကနိကေမှာ၃အုပ်ရှိတယ်နော်တို့သတ္ထသင်္ကနာမှုမှာ မိစိမနိကမှာ၃အုပ်တန်ယုတ်တနိကမှာ၃အုပ်အင်္ဂုတ္တနိကမှာ၃အုပ်ကျန်တာအကုန်လုံးခုတ္တကနိကဆန်အုပ်ကကျန်တာဘယ်လောက်တော့28အဲ28အုပ်ကအဲ့ဒါခုတ္တကနိကအဲ့ဒီနိဗိဒိက၃ဘုံ၃ဘုံနိကေ9ရက်လို့ခေါ်တဲ့တရားတွေကိုဆရာအဆက်ဆက်ကပေါ့တပည့်အဆက်ဆက်ကိုသင်ပေးခဲ့ကြတယ်အဲ့ဒီပထမသင်္ကန်းနာမြတ်စွာဘုရားပြိဋိမပြုပြီး၃လအကြာမှာ ကျင်းပါတယ်ပထမသင်္ခါနာကစပြီးတော့အဆက်ဆက်တပည့်အဆက်ဆက်ဆောင်းဆောင်ဆောင်းဆောင်လာခဲ့ကြတယ်ဒါအလွတ်ဆောင်လာခဲ့ကြတယ်နော်အလွတ်ဆောင်လာတာနှစ်ပေါင်းဘယ်နှရာကြာတယ်လဲ450ကြာနော်နှစ်ပေါင်း450ထိအောင်ဒါအလွတ်နဲ့ပဲလာခဲ့တယ်အဲနှစ်ပေါင်း450ကြာတဲ့ခါကျတော့မှပေရွက်ဒီပေါ်မှာပေဟိုကျွန်းမှာပေရွက်ဒီပေါ်မှာရေးခဲ့တယ်အဲအဲ့ဒီမတိုင်ခင်သင်္ဃာနာဘယ်နှခုလုပ်ခဲ့လဲ3ခုလုပ်ခဲ့တယ်အိန္ဒိယမှာသင်္ဃာနာ3ခု ပထမသင်္ကနာနာနာဘုရားပရိသမပြုပြီးစဒုတိယသင်္ကနာမြတ်စွာဘုရားပရိသမပြုပြီးအနှစ်တရာတတိယသင်္ကနာမြတ်စွာဘုရားပရိသမပြုပြီးအနှစ်200ကောင်းမှမ200ကျော်ထားပါလားနော်အေးသုံးခုဒါအိန္ဒိယမှာဖြစ်ခဲ့နောက်ဒီခုနတီဟိုကျွန်းမှာဟိုပေလိုမှာရေးတာကိုစတုတ္တသင်္ကနာလို့ဒီလိုပဲခေါ်ရတယ်ဒါမလို့အဲ့ဒီဆရာတော်တွေကိုယ်တိုင်ကတော့ဒါဟာစတုတ္တသင်္ကနာလို့နာမည်မတက်ခဲ့ဘူးဒါပေမဲ့နောက်ပုဂ္ဂိုလ်တွေက ဒါကိုစတုထလိုပဲခေါ်ဖို့တင့်တယ်ခေါ်နိုင်တယ်ဆိုပြီးတော့စတုထလိုပဲသမုတ်လိုက်တဲ့အတွက်ကြောင့်မို့တို့ဗမာနိုင်ငံမင်းတို့မင်းကြီးလက်ထက်မှာပြုတဲ့သင်္ကနာကြတော့ဘာလို့ခေါ်လဲပင်စမသင်္ကနာအဲ့တော့မင်းတို့မင်းကြီးကစုထသင်္ကနာတဲ့သူကတာအောင်လုပ်မယ်ကွာဆိုပြီးတော့မင်းတို့ကပေပေါ်ရေးတယ်ငါကြောက်ပြားပေါ်ရေးမယ်ဟုတ်လားကြောက်ပြားတွေပေါ်မှာရေးခဲ့နောက်အဲ့ဒီနောက်အခုဟိုတို့ဗမာပြည်လွတ်လပ်ရေးရပြီးတဲ့နောက် သင်ခဲ့တဲ့သင်္ကနာကဘာလို့သတ္တဘော6ခုမြောက်သင်္ကနာအဲ6ခုမြောက်ကြတော့ဘာတွေဖြစ်လာလဲစာအုပ်တို့6ခုမြောက်မတင်ခင်လဲစာအုပ်တွေတော့ရှိပါတယ်ဟုတ်လားဒါမှမဟုတ်6ခုမြောက်ကြတော့စာအုပ်တော်တော် edited ပေါ့လေ well well edited နော်စာအုပ်ကောင်းနေထွက်လာခဲ့တယ်အေးအဲ့ဒီလိုပိဋက3ဘုံသုံးဘုံနိကေ900ဒါမြတ်စွာဘုရားရဲ့တရားတော်တွေဒါကမြတ်စွာဘုရားဟောတာတင်ရှိသေးတယ်ဟုတ်လားသူ့ကိုတခါအတိပဲရေးတဲ့ အထကထာဆိုတဲ့ကျမ်းနေရှိသေးတယ်အဲ့ဒီအထကထာတွေကိုထပ်ပြီးတော့အတိပ္ပယ်ရေးတယ်တီကာဆိုတဲ့ကျမ်းနေရှိသေးတယ်ဒါတွေအလုံးပါဠိဘာသာနဲ့ရေးထားတယ်နော်သတ္တသင်္ကနာမှာအဲ့ဒါလေးအလုံးမသင်္ကနာတင်တယ်ခိုင်ကောင်းပြီအဲ့ဒီတော့ကိုမဲ့လေးပါဆိုလဲနားလည်ပြီနော်ဖိုလေးပါဆိုလဲနားလည်ပြီနိဗ္ဗာန်ဆိုလဲသူကခတိန်ခြုံငင်းရသဘောတရားအနေနဲ့နော်နားလည်ပြီပြီးတော့အခုဟိုပရိယတ် သို့မဟုတ်ဓမ္မခန်းလို့လည်းခေါ်တယ်ပရိယတ်လို့လည်းခေါ်တယ်အခုဒီသင်ကြားချက်တွေဟောဒါလည်းနားလည်ပြီအဲ့ဒီမြတ်စွာဘုရားသင်ကြားချက်တွေဟာပိဋကသုံးပုံအနေနဲ့လည်းပဲရှိတယ်သို့မဟုတ်နိကေ9ရက်လို့ခေါ်တယ်နော်နိကေ9မျိုးအနေနဲ့လည်းရှိတယ်အဲ့တော့အဲ့ဒီတရားတော်10ပါးကို ကိုးကွယ်ရဟု၍စိတ်ကတဲ့ခါကျတော့ဓမ္မံတရဏံကိစ္ဆာမိလို့ငါတို့ဆိုရတရားတော်ဟာဘာကြောင့်ကိုးကွယ်ရဖြစ်တယ်လဲနော်ဒီနေ့ကလည်းနည်းနည်းတော့ပြောကြတယ်ဒီနေ့ဒီနေ့ကပြောကြတာမှတ်မိကြလားလူတွေများမှတ်မိတယ်လို့ပါတော့ဟမ်မြတ်စွာဘုရားဟာကိုးကွယ်ရဖြစ်တယ်တရားတော်ဟာကိုးကွယ်ရဖြစ်တယ်သံဃာတော်ဟာကိုးကွယ်ရဖြစ်တယ်နော်မြတ်စွာဘုရားကဘာကြောင့်ကိုးကွယ်ရဖြစ်တယ်ဆိုတော့ မကောင်းတာတွေမလုပ်နဲ့လို့တားမြစ်တတ်တယ်နော်ကောင်းတာတွေကျင့်ကြလုပ်ကြလို့ဟောပြောတတ်တယ်အဲ့ဒီလိုအနေနဲ့မြတ်စွာဘုရားတို့ကကိုးကွယ်ရာလက်ညှို့ပေါ်လေ guide အနေနဲ့ဒါကိုးကွယ်တဲ့ဆိုအတိမတ်ပြုတာတရားတော်ကြတော့ပါလဲဆိုရင်တဲ့ဒီဘဝဒီဟုသောကန္တာရာကြီးမှထုတ်ဆောင်တတ်တယ်ထုတ်ဆောင်တတ်တဲ့အတွက်ကြောင့်တရားတော်ဟာကိုးကွယ်ရာဖြစ်တယ်တဲ့ဆိုလိုတာတော့ ခုနမက်တရားဖို့တရားကိုကိုကသိလိုက်ရလိုက်ရင်ဘဝတိဟုသောခရီးခဲကြီးဟုတ်လားအဲ့ဒီခရီးခဲကြီးကလွတ်ပြီမဟုတ်ဘူးလားနော်ပထမသောတာပန်ဖြစ်လိုက်တဲ့ဆိုရင်လည်းခုနှစ်ဘဝပဲရှိတော့တယ်ရှိမရှိတော့ဘူးတက္ကရာကံဖြစ်ရင်နှစ်ဘဝပဲတက္ကအနာကံဖြစ်ရင်လည်းဗမာပြည်ရောက်သွားပြီစသည်ပေါ့လေအဲ့ဒီလိုတရားတော်ကိုသိလိုက်တဲ့နဲ့တပြိုင်နဲ့တန္တရာခရီးခဲကြီးကလွတ်ဟို ဘာခေါ်မလဲအစိတ်အဝက်လွတ်တာနဲ့အလုံးစုံလွတ်တာပေါ့လေအဲ့ဒီလိုကဲတင်တတ်တဲ့သဘောရှိတဲ့အတွက်ကြောင့်မို့တရားတော်ဟာကိုယ်ခွေရာဖြစ်တယ်ပြီးတော့အဲ့ဒီတရားတော်ကိုသိပြီးတဲ့ပုဂ္ဂိုလ်တွေမှာဒီတရားတော်ဒီတရားတော်ကဟိုတက်တာရာရစေတယ်လို့စကားဟိုစာစကားမှာသုံးတယ်တက်တာရာရစေတယ်ဆိုတော့ဘာခေါ်မလဲ assurance ရသွားပြီပေါ့ဟုတ်လားတောတပံဖြစ်သွားပြီဆိုရင်ငါအပင်မကြတော့ဘူးဆိုတော့သူကသူကနည်းနည်းစိတ်အေးလည်းအေးရှိသွားပြီပေါ့လေ အဲအဲ့ဒီလိုတိုက်တာယာရသည်တဲ့အနေနဲ့လည်းပဲတရားတော်ဟာကိုးကွယ်ရာဖြစ်တယ်တရားတော်ကိုကျင့်တယ်တရားတော်ကိုကျင့်လို့တရားတော်တရားတော်ကိုကိုကိုယ်တိုင်သိပြီးကိုယ်စိတ်ထဲမှာဒီဒီမက်ဖို့စတဲ့တရားတွေဖြစ်ပြီးဆိုရင်တန္တရာခီးခဲကြီးကလွတ်တယ်နော်အဲ့လိုအဲ့လိုလွတ်အောင်လုပ်ပေးနိုင်တဲ့အဲတရားတော်ဖြစ်တဲ့အတွက်ကြောင့်မို့တရားတော်ဟာကိုးခွေရာဖြစ်တယ် အဲ့လိုမဲ့မဲ့ရခိုရပြီးတဲ့နောက်အရိယပုဂ္ဂိုလ်အဖြစ်နဲ့ဆိုတော့ခုနလိုအပယ်ကြရမရှိတော့ဘူးတန်ត្រာမှာလည်းကြာရှိနောက်ထပ်อืมကျင်လဲရမရှိတော့ဘူးဆိုတော့တက်တရာရတယ် consolation ပေါ့အဲ့လိုရတယ်တက်တရာကိုရစီနိုင်တဲ့အတွက်ကြောင့်လည်းပဲတရားတော်ဟာကိုးခွေရာဖြစ်တယ်အဲ့ဒီလိုတရားတော်ကိုကိုးခွေပါတယ်လို့ဆိုတဲ့အခါမှာအဲ့ဒီလိုသဘောနားလည်ပြီးတော့ဆိုဆိုရင်ဒါအကောင်းဆုံးပဲနော် တာမညာဖြင့်တော့တရားကိုယ်ပါလဲဆိုရင်တို့ကစာအုပ်ကြီးတွေပဲမြင်လိမ့်မယ်ထင်ဟုတ်လားစာအုပ်တော့တရားတွေတော့ရှိတာပါပဲနော်အေးအဲ့တော့ဟိုတရားနဲ့ပတ်သက်ပြီးတော့ဘာလုပ်ရမှာလဲဆိုတော့စာအုပ်ထဲရှိတဲ့တရားကို ပထမ theoretically အဲနားလည်ရမှာပေါ့ဟုတ်လားပြီးရင်အဲ့ဒီစာအုပ်ထဲရှိတဲ့တရားကိုကိုယ်စီဆောင်ယူရမှာကိုယ်ထဲရှိအောင်လုပ်ရမှာနော်ဒီဒါကြောင့်မို့ဗုဒ္ဓဘာသာဝင်တွေအနေနဲ့ တရားနားလည်နေုံနဲ့ကိစ္စမပြီးသေးဘူးလို့သေးတယ်ဆိုတာတော့ဒါမှတ်ထားရဒီတရားကိုယ်တဏ္ဍာမှာကိုယ်ကိုယ်ကိုယ်ကိုယ်စိတ်ထဲမှာဖြစ်နေအောင်တတိပဌာန်သမဗလာစတဲ့တရားတွေရှိတယ်နော်အဲ့ဒီတရားတွေကိုယ်စိတ်ထဲကိုယ်ကိုယ်တဏ္ဍာမှာဖြစ်နေအောင်လုပ်ကြရအောင်မယ်ခုနပြောတဲ့ဩပနေကြီးကောဟုတ်လားမိမိတဏ္ဍာမှာဖြစ်အောင်ဆောင်ယူရမယ်လို့ဆိုလို့ဒါကြောင့်မို့မြတ်စွာဘုရားတရားတော်ဆိုတာတိယုံတိတိယုံမြတ်တဲ့အတွက်မဟုတ်နော်အဲ့ဒီတရားကို ကိုတန်တမာဖြစ်အောင်လို့အဲ့ဒီတရားကိုကျင့်ပြီးတော့အကျိုးတွေရဖို့ဒီလိုအိဗယ်အဲ့တော့မြတ်စွာဘုရားကတရားဟောတာလည်းပဲမင်းတို့နားထောင်ကောင်းဟောတာမဟုတ်ဘူးပေါ့ဟုတ်လားကျင့်ဖို့ဟောတာမင်းတို့ကျင့်ပြီးတော့ကျင့်အကျိုးရရင်တန်တရာမထွက်မြောက်ရဖြစ်မယ်အဲဒုက္ခကတိကင်းငြိမ့်မယ်အဲ့ဒီလိုရည်ရွယ်ချက်နဲ့မြတ်စွာဘုရားလည်းဟောတော်မူထားတယ်ဒါကြောင့်မို့မြတ်စွာဘုရားဟောတော်မူထားတဲ့ရည်ရွယ်ချက်အတန်ဖြစ်အောင်တပည့်တပည့်တာဝကတွေကလည်းပဲ တရားကိုကျင့်ရတယ်အဲအဲ့လိုတရားကိုကျင့်တဲ့ကျင့်လို့တရားပေါက်သွားပြီးတော့ယဟန္တာတိအောင်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေလောကမှာအများကြီးမြတ်စွာဘုရားလက်ထက်ကနော်ဒါအများကြီးရှိခဲ့တယ်အဲ့ဒီလိုသောတာပန်သရဂံအနာဂံယဟန္တာဆိုတဲ့ဖြစ်သွားပြီးတဲ့ပုဂ္ဂိုလ်တွေကိုဘာလို့ခေါ်လဲတန်ခါလို့ခေါ်လိုက်တယ်နော်အရိယာလည်းဟုတ်တယ်ဟုတ်လားအရိယာဖြစ်သွားကြတယ်အဲ့ဒီတန်ခံတရဏံကိစ္ဆာမိလို့ဆိုတဲ့အခါကျတော့အဲ့ဒီအရိယာတန်ခါကိုကိုဆိုလိုတယ်နော် ဒါကတော့နောက်နောက်နောက်တစ်ပတ်မှပဲလုပ်တော့မယ်ဒီတစ်ခါတော့တဏှာကြီးနဲ့ပဲတော်လိုက်တော့မယ်အချိန်နောက်ကျတော့ဟုတ်လားလူကလည်းနဲတော့အေးဒီနေ့တရားယရဏဟိုဒါအဲနားလည်ပြီပေါ့နော်ကောင်းပြီဘာကြောင့်တရားလို့ခေါ်လဲဟမ်ဆောင်ထားတဲ့လူတရားနော်ဆောင်ထားတဲ့ဘယ်လိုဆောင်ထားတတ်တာလဲမကြအောင်ဆောင်ထားတာလဲဘယ်မကြအောင်လဲ ပယ်လေးပါမကြအောင်တန်တရာဆင်းရဲတဲ့မကြအောင်ဆောင်ထားတာဘလို့ကိုဆောင်ထားမှာလားဟမ်တရားကဆောင်ပါလေတရားကဘလို့ကိုဆောင်ထားမှာလားအဲမိမိကိုကျင့်တဲ့နော်တရားကျင့်တဲ့ပုဂ္ဂိုလ်ကိုဆောင်ထားမှာအဲဒါဖြင့်တရားရဲ့အဆောင်ခံရင်ကိုယ်ကမလုပ်ရမှာလားတရားကျင့်အဲဟုတ်ပြီအဲ့တော့ခံရလို့တရားမှပြကျင့်တယ် လူဆိုင်သဘောတရားလေးတွေကိုပဲအများအားစဉ်းစားပြီးတော့နေရဆိုရင်ကျင့်တယ်။อืมဒါကဒါကကျင့်တာမဟုတ်ဘူးဒါကစဉ်းစားတာပဲ။ဒါဒါဒါဘာခေါ်လဲ။စဉ်းစားဟိုစဉ်းစားတာပဲရှိသေးတယ်။ကျင့်တာမရောက်သေးဘူး။ဆိုတော့ဟိုဆိုတော့ဟိုဟိုဝင်တာထွက်တာကိုမှတ်ရမယ်လို့တရားကဟောတယ်ဆိုတော့ဩဝင်တာထွက်တာမှတ်ရမှာပဲဒါမှတ်ပါဒါလောက်လေးနဲ့ဒါတရားကျင့်တာမဟုတ်ဘူး။ ဟုတ်တယ်မလားဝင်လာထွက်တကယ်ကိုမှတ်နေပါဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေပါဒါတရားကျင့်တယ်ထုတ်တူပဲဆိုတော့ပါဏာတိပါဒသူမတမတရဘူးဆိုတကယ်ကိုပါဏာတိပါဒရှောင်မှဒါကျင့်ရရောက်တိတိနေုံနဲ့ဒါမဟုတ်သေးဘူးပေါ့မြတ်စွာဘုရားတရားတော်အခုဆိုတော့ဒီဓမ္မစကြာတုတ်ကိုစိတ်ကူးနေတယ်နော်ရွတ်နေတယ်တတိပဋ္ဌာန်တုတ်ရွတ်နေတယ်စိတ်ကူးနေတယ်ဆိုဒါကကျင့်တာမဟုတ်သေးဘူးဟိုဘာခေါ်လဲ theoretically နားလည်အောင်လုပ်နေတာပဲရှိသေးတယ်အဲ့တော့အဲ့ဒီဟာကိုကိုကိုယ်တိုင်ကျင့်တဲ့အခါကျမှအဲ့ဒါကျင့်တယ်ခေါ်ရမယ်အဲ့အဲ့ဒါလည်းအဲ့ဒါအလွန်ကြီးကြီးတယ်တခါလေဟိုစာအုပ်ထဲရှိတာသိတာကိုပဲကိုကကိုကိုကိုပဲအသိထင်ပြီးတော့ကိစ္စပြီးဘူးလို့ထင်ထင်နေတာဆိုတော့တစ္ဆာလေးပါဆိုတော့တစ္ဆာလေးပါအကြောင်းကိုတထိုင်နေတဲ့ဘုန်းကြီးကလည်းပြောပြနေတယ်ဟုတ်လားနောက်လည်းနောက်တစ်ချိန်ကြီးညလာပါလေပဲဒုက္ခတစ္ဆာသကုဏ္ဍရတစ္ဆာနိရောဓတစ္ဆာမေဃတစ္ဆာအဲ့လိုပြောလိုက်လို့သိတော့ဟုတ်လား ကိုကလည်းပြောလိုက်လို့ငါသစ္စာလေးပါသိပြီကွာမင်းတို့လည်းငါပြောလိုက်လို့နားလည်တော့မင်းတို့လည်းသစ္စာလေးပါသိပြီဆိုဒါမဟုတ်သေးဘူးသိတယ်ဆိုတာကစာသိတာသိသေးတာကိုတွေ့သိမှဒါတကယ်အတိနော်သစ္စာလေးပါသိတယ်ဆိုဟိုအမှန်တော့တရားပေါက်သွားတာကိုဆိုလို့အဲ့ဒါမှသိရေးကြည့်တယ်တချို့လည်းခပ်ပေါ်ပေါ်ပဲဆရာတွေကလည်းပြောရတယ်ဟာမင်းတို့သစ္စာလေးပါသိနေပြီလူတွေကလည်းသစ္စာလေးပါသိသွားပြီဆိုတော့ငါလည်းသိပြီဆိုတော့ တချင်းတနည်းအားကျတော့တစ္ဆာလေးပါသိတယ်ဆိုတာအရိယာဖြစ်တယ်လို့ဆိုလိုတာဆိုငါရိယာဖြစ်ပြီငါတော့တော့ဖြစ်ပြီထင်သွားကြရအောင်ဟုတ်လားအဲ့တော့စားရက်သိတာနဲ့ကိုယ်စိတ်ကိုယ်ထဲသိတာနဲ့အလွန်ကွာတာပဲနော်ဆန်ဖရန်စစ္စကိုမရောက်ဘူးခင်ကဆန်ဖရန်စစ္စကိုအကြောင်းသိတာနဲ့ရောက်ပြီးမှသိတာနဲ့ဘာတခြားတွေလဲနော်စာအုပ်ဖတ်လာလို့တော့သိမယ်ဓာတ်ပုံလေးကြည့်ထားလို့သိမယ်ဆိုတော့ဒါပေမဲ့လို့တကယ်ရောက်လာလို့သိတာနဲ့ကြတော့ဘာမှမရှင်းနိုင်အဲအဲ့ဒါမျိုးလိုပဲ စာထဲဖတ်ပြီးတော့လို့သိတာပဲနော်ဟာမက်စရာဘာဖို့ဆိုဘာနိဗ္ဗာန်ဆိုဘာဆိုအနိစ္စဒုက္ခအနတ္တဆိုဘာဆိုသိတာပဲဒါမှမဟုတ်ကိုကိုယ်တိုင်သိဖို့ကြတော့ဒီတိုင်းထိုင်နေလို့မရဘူးတရားအားထုတ်ပြီးတော့သိရမှာခုနအနိစ္စဒုက္ခအနတ္တပါဇက်ကတော့ပြောရတာပဲဒါမှမဟုတ်ဒီမြတ်စွာဘုရားဆိုလိုတဲ့အနိစ္စဒုက္ခအနတ္တတရားကိုကိုယ်တိုင်တရားအားထုတ်ပြီးတော့မြင်တဲ့အနိစ္စဒုက္ခအနတ္တနော်ဟိုဆိုတော့ပကံလေးကြွယ်သွားလို့ဒါအနိစ္စပဲလို့ပြောတာမျိုးဒါဒီလိုအမြင်ကိုဘုရားဆိုလိုတာမဟုတ်ဘူး ဒီလိုမြင်ကတရားမထိုင်မနဲ့မြင်နေတဲ့အမြင်မျိုးနော်ဆူးဆူးလို့အာနာလိုက်တာဒုက္ခပါပဲဒီဒီဒုက္ခကဒီဒုက္ခမြင်တာကဒါဒါဟိုမဟုတ်ဘူးအဲမြတ်စွာဘုရားဟိုမြင်သိခြင်းတဲ့အမြင်မျိုးကဒီခန္ဓာမစဲဖြစ်ပြဖြစ်ပြနေတာကိုမြင်လာတဲ့ခါကျတော့မှအော်ဒီဒီဖြစ်တာပြက်တာရဲ့အနှိမ့်ဆက်ကိုခံနေရပါလားဆိုတာအဲ့လိုသိလာတဲ့အတိမျိုးကိုဆိုလို့ကိုယ့်ကိုအေးအေးလေးထိုင်